ဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုပါကောင်လာပြီးတော့9ရက်2022ခု8လပိုင်း20ရက်စနေနေ့ညရခါကာလမှာပါဠိတိုင်းဒေသကြီးပြုံးလွယ်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေကြီးကျောင်းတိုက်တွင်မှာ တရားဒေသနာများအာယူယူကြမယ်ဒီခါရမတို့အတွက်အဓိကရည်ရွယ်ပြီးတော့ဘုန်းတို့တဏှာကြီးနိဗ္ဗာန်ခြေယူပြီးတော့တရားဒေသနာများဟောကြားနာကြမယ်ပေါ့နော်တော့ဒီကနေ့တရားဟောရခြင်းရဲ့အဓိကအကြောင်းကဘုန်းတို့လေပင်ကြီးပေါင်းဖြစ်တယ်လို့နော်ညတရားဝဲလေးတွေနားထားမယ်ဆိုတာလေးကဒီနေ့ဟောပြတဲ့အကြောင်းက ဘုန်းတို့ရန်ကုန်မြို့မှာနေထိုင်ကြတဲ့လက်ကြီးစေတဲ့ဘုန်းတို့တက္ကမကြီးတော်ဝင်းဝင်းမြတ်မွေးနေ့52နှစ်ပြည့်မွေးနေ့အထိမ်းအမှတ်နေနဲ့ဓမ္မဒေသနာများဟောကြားဖို့တောင်းပန်ကြတယ်အထူးသဖြင့်ယောဂဝေဒနာနှိစက်ခံရလို့စေယုံပေါ်မှာတောင်းနေတာဆိုတော့ဘုန်းတို့ဟောပေးခြင်းစိတ်ထက်သန်တယ်ပေါ့နော်ဟောပေးဖို့လည်းပဲ လိုအပ်တယ်လို့စိတ်ထဲမှာအဲ့ဒါလိုခံစားမိလို့ဒါဒီနေ့ညတရားလေးတူလို့ဟောပြနာပြမယ်ပေါ့နော်အဲ့တော့ဘုန်းတို့တက္ကະကြီးဦးထွန်းထွန်းဦးတက္ကမကြီးဒေါ်ဝင်းဝင်းမြတ်တက္ကီ7မိသားစုရန်ကုန်မြို့ကတက္ကမကြီးဒေါ်ဝင်းဝင်းမြတ်ရဲ့50နှစ်ပြည့်ဝင်နေအထိမ်းအမှတ်နောက်ပြီးတော့ဘုန်းတို့ ရန်ကုန်21မိုင်တစ္ဆာရွှေစီဒေါ်စကန်ရိပ်သာမှာဝေလီလမရန်နေကြောင်းကိုရောက်အောင်သွားရတဲ့ဒီ6000လောက်ရှိတဲ့လမ်းရှိအဲ့ဒီလမ်းကိုလည်းပဲသူတို့စွမ်းအားရှိသမျှလူတိုင်းများတယ်ပေါ့နော်သူတို့ဖြင့်ကျမကြီးမကောင်းတဲ့အခါမှာလမ်းအလူလေးလှူရတာစိတ်ထဲမှာနှစ်သက်မှုပီတိတရားနဲ့ယောဂဝဒနာများတတ်တာစီဖို့ဒီလိုလည်းပဲဘုန်းတို့ရည်ရွယ်ကြတယ် အဲ့ဒီလမ်းလှူတဲ့အထိတ်မှတ်လည်းပဲဘုံဘုံတို့အကြောင်းပြုပြီးတော့တရားဟောပြတယ်ပေါ့အဲ့ဒါဒီနေ့ဘလို့တရားစကားမျိုးဘုံဘုံတို့ပြောဖို့စဉ်းစားထားတော့ဆိုတော့ကျမရေးမကောင်းတဲ့လူကိုအဓိကပြောမှဖြစ်တဲ့အတွက်ကြောင့်မကျမ်းမာမှာဖြစ်နေတဲ့အချိန်မှာစိတ်ထဲမှာတက်တာမှုရအောင်ဘလို့စဉ်းစားမလဲစဉ်းကျင်မလဲဆိုတာလေးကိုပဲလူရင်းကြကြ အကျိုးရှိအောင်ဘုန်းတို့နားထောင်တဲ့အခါမှာအကျိုးရှိအောင်လိုရင်းကြတဲ့စကားလေးတွေကိုပဲပြောပြမယ်ပေါ့နော်မြတ်စွာဘုရားကတတ္တဝါတွေကိုတူရာစုပြီးတော့အုပ်စုလေးတွေခွဲခွဲပြီးတော့ဟောတဲ့တရားဒေသနာတွေများစွာရှိတယ်လူသဖြင့်အင်္ဂုတ္တပါဠိတော်မှာလူဆိုတာနှမျိုးရှိတယ် ကိုအပြစ်လုပ်တာပေါ့ပြစ်လို့မှမသိတဲ့လူကိုအပြစ်လုပ်လို့တောင်းပန်ရင်လည်းပဲလက်မခံဘဲနဲ့ခွင့်မလွတ်တတ်တဲ့လူဟောအစရှိတဲ့ဖြစ်အဲ့လိုမျိုးလူဟာ၃မျိုးရှိတယ်၄မျိုးရှိတယ်၅မျိုးရှိတယ်အစရှိတဲ့ဖြစ်လူကိုတူရာစုပြီးတတ္တဝါတွေကိုတူရာစုပြီးခွဲဟောတဲ့ဒေသနာတွေရှိအဲ့ဒါဘုန်းဘုန်းကခုကျမ်းမာရေးမကောင်းတဲ့လူတရားဟောမှဆိုတော့စိတ်ထဲမှာ လူသားတွေကိုစိတ်ထဲမှာဘလို့ခွဲကြည့်မိတော့ဆိုတော့မကြမ်းမာနေတဲ့လူရဲ့မကြမ်းမာမဲ့လူရဲ့လို့နှစ်မျိုးရှိမယ်လို့နော်လူတွေကိုတူရရှုလိုက်ရင်အခုလောလောဆယ်ယောဂဝိဒနာနှိစက်လို့ဝေဒနာအကြီးအသေးတော့ပါမယ်ပေါ့ခံစားရခက်နေကြတယ်လူတွေအများကြီးရှိနော်အစီအုံစီကမှာအများကြီးရှိမယ်ကိုယ်အိမ်ထဲမှာလည်းရှိမယ်နော်အသက်ကြီးလို့ မတူနိုင်ပဲတအနိုင်ဖြစ်ပြီးတော့ဒုက္ခရောက်နေတဲ့လူတွေလည်းအများကြီးရှိမကြမ်းမာတဲ့လူတွေနာခြင်းနှိမ့်ဆက်လို့ဒုက္ခရောက်နေတဲ့လူတွေဒါတော့အကြီးအသေးတွေတော့ပါမယ်ပေါ့ဘုန်းတို့ခြေချင်းဝလေးနာတယ်ဒူကောင်းနာတယ်လေပဲနာတယ်အဲဒါပေမဲ့ရန်စင်စင်ရဲရဲကြီးတော့လည်းမဟုတ်ဘူးပေါ့သို့တော့စင်လုံးညိုနေကောင်းလားဆိုတော့လည်းနေလို့မကောင်းဘူးပေါ့အဲ့လိုမကြမ်းမာနေတဲ့လူတွေရှိတယ်လို့ကြမ်းမာနေတဲ့လူတွေလည်းရှိတယ် နာခြင်းတရားစိတ်ထဲကိုမြောက်ဖို့ဘဝကအဆင်ပြေပြီးတော့ငငယ်ရွယ်ရွယ်ဖြက်ဖြက်လက်လက်ကြမ်းကြမ်းမာမာတချို့အသက်ကြီးလည်းပဲရှိကံကောင်းလို့ကျမ်းမာနေကြတာလည်းရှိသို့တော့အဲ့ဒီကျမ်းမာနေတဲ့လူတွေကလည်းပဲဘာလို့ကြမဲ့လူတွေလဲလို့မေးရင်နာကြမဲ့လူတွေပဲမကျမ်းမာကြမဲ့လူတွေပေါ့နော်အဲ့တော့လူတွေကိုတူရာဆုလိုက်ရင်နာနေတဲ့လူရဲ့နာမဲ့လူတွေပေါ့နော်အဲ့တော့ခုဘုန်းတော်ကကျမ်းမာရေးမကောင်းတာနဲ့ပတ်သက်ပြီးတော့ ပြောမယ်တရားစကားဆိုတော့ဒါအားလုံးအတွက်စဉ်းစားစရာဖြစ်မယ်ပေါ့လောလောဆယ်မကျမ်းမာနေတဲ့လူလည်းပဲမကျမ်းမာနေတဲ့အခိုက်အတန့်မှာဘလို့အကျိုးရှိအောင်စိတ်ချမ်းသာအောင်အေးချမ်းအောင်ဘလို့နှလုံးသွင်းမလဲဆင်ခြင်မလဲဟုတ်လားခုလောလောဆယ်ကျမ်းမာနေတော့လည်းပဲတစ်ချိန်မှာမကျမ်းမာမှာဖြစ်ရမှာဖြစ်တဲ့အတွက်ကြောင့်အခုကျမ်းမာနေတဲ့လူကလည်းပဲတစ်ချိန်မှာအိုးတွေ့ရမယ်အဲ့ဒီအခက်အခဲကိုပြေလည်အောင်ရင်ဆိုင်နိုင်ဖို့အတွက်ငါမကျမ်းမာမှာဖြစ်လာတဲ့အခါဘလို့လုံမလို့ဆိုတဲ့အတွေးလေးနဲ့လည်းပဲ ခုဒီတရားကိုစဉ်းစဉ်းစဉ်းစားစဉ်းစားပြီးနာယူတဲ့တယ်ပေါ့အဲ့တော့တရားကတော့အလုံးအတွက်စဉ်းစားစရာပါပဲဟုတ်လားနားနေတဲ့လူရဲ့နားချမဲ့လူတွေရဲ့ဘယ်သူမှနားခြင်းတရားမလွတ်နိုင်ဘူးမနာသေးတာလည်းရှိတယ်နော်လူတွေကအကုန်လုံးဒီပုတ်ထဲကပဲ့ဒီပဲ့ကြီးပဲဟုတ်လားနာကြရမှာနာတဲ့အခါမှာကိုယ်မှာရင်ဆိုင်နိုင်တဲ့ကြည်ကြည်လင်းလင်းချမ်းချမ်းသာသာ စိတ်ကိုဓာတ်တက်တဲ့အရေးသွေးရှိမရှိဆိုတာကသာလေကို့အတွက်ကိုအရေးတကြီးမေးပြီးတော့ပြည်ပြည်လေးလေးဖြေနိုင်မှုစူးစမ်းရမယ်အမေးဖြေတစုံဖြစ်မယ်ပေါ့နော်အဲ့ဒါဘုံဘုံဒီကနေ့နည်းနည်းလေးစီစဉ်ထားတာလေးကပြောပြီးသားတရားစကားတွေပဲပြောရမှာပါပဲဟုတ်လားအခုလောလောဆယ်မချင်မှဖြစ်နေတဲ့ပုံကိုယ်တွေအလွန်စင်ကြယ်နှလုံးသွင်းစရာကောင်းတဲ့တရားဒေသနာတစ်ပုဒ် ဘုရုံကဟိုမကျမ်းမာသူများအတွက်ဆိုပြီးတော့တိတ်ကြသေးဘူးတရားတစ်ခုခေါ်ရတာရှိတယ်အဲ့ဒီထဲမှာတော့အဓိကခိရိမာနန္ဒတုတ်တန်ရခိလန္ဒတုတ်တန်ရဒီနှစ်ပုဂ္ဂိုလ်ပေါင်းပြီးတော့ပြောထားတာအခုတော့အဲ့ဒါလေးနဲ့ကွဲပြားအောင်ဘုရားဘာသာဝင်သူတော်စင်တို့ရဲ့စိတ်ထဲနားထဲမှာဆွဲပြီးသားတည်ပြီးသားအကြောင်းအရာတစ်ခုကိုပဲတတ်မှန်ပြီးတော့တတိယမိဖို့စဉ်းစားဆင်ခြင်မိဖို့ကြည်ရွယ်ပြီးတော့ဘုန်းတို့ပြောမယ်အဲ့ဒါကဘာလဲဆိုတော့ ကိုယ်သာနာပါစေစိတ်မနာပါစေနဲ့ဆိုတဲ့စကားဒါမြတ်စွာဘုရားရဲ့တမှုဖြတ်လို့မရတဲ့စကားတော်လေးကိုပဲတဆင့်ပြောနေကြတာပေါ့နော်ကိုယ်သာနာပါစေစိတ်မနာပါစေနဲ့တဲ့လောလောဆယ်ကိုနာနေတဲ့ပုဂ္ဂိုလ်တွေအတွက်အလွန်နှလုံးသွင်းစရာကောင်းတဲ့တရားဒေသနာတစ်ပုဒ်ဝေဒနာတယုတ်ထဲမှာလည်းမြတ်စွာဘုရားဟောတာရှိတယ်ဒုက္ခဝေဒနာအပြင်းအထန်နှိမ့်ဆက်လာတဲ့အခါမှာပုထုဇဉ်တွေရဲ့စိတ်ဟာအဲ့ဒီဝေဒနာရဲ့ပုံ မှန်မှန်ကန်ကန်နှလုံးမသွင်းတဲ့မစင်ကျင်တဲ့တိမခံတတ်တဲ့အတွေ့အကြုံစိတ်ထဲကအလိုမချမှုစိတ်ထဲမချမှုငါမှဖြစ်ရလေခြင်းအစရှိသဖြင့်ဒေါမနတဝေဒနာတစ်ခုဟာအပိုဆောင်ပြီးတော့ဖြစ်လာတယ်။အဲလိုဖြစ်လာတယ်မြတ်စွာဘုရားဘလို့တင်စားပြောလို့ဆိုတော့လူတယောက်စုတချောင်းစုအဲ့ဒီစုတချောင်းစုတာအဲ့ဒီစုထွက်ဖို့အတွက်နောက်စုတချောင်းနဲ့ထွန်ကြည့်ထွန်တာကမကျွမ်းကျင်တဲ့အတွက်ကြောင့်နောက်စုတချောင်းမှာတခါလေအဲ့ဒီထဲမှာစုပြီးတော့ကျွနေရတယ် ရှုတစ်ချောင်းရှုတာကိုအသုံးမကျတဲ့အခါကျတော့နောက်ထပ်ရှုတစ်ချောင်းထပ်ရှုတဲ့အတွက်ကြောင့်ရှုနှစ်ချောင်းရှုခံရတယ်။အဲ့ဒီလိုပဲခန္ဓာကိုယ်ကြီးကပေါက်ပြန်တဲ့တဘာဝရှိတဲ့အတွက်ကြောင့်ပေါက်ပြန်လာတယ်။ပထဝီဝတေသောဝါယောတကြီးလေးပါလွန်ခဲ့တာလွန်ခဲ့လျော့တာလျော့အဲ့လိုကမောက်ကမဖြစ်ရင်ဘုံဘုံတို့ဒုက္ခဝေဒနာဖြစ်တာပဲ။ဒါကြောင့်မြတ်စွာဘုရားကတကြီးလေးပါကိုအလွန်အစိတ်ပြင်းတဲ့မွေကြီးလေးကောင်ဥမာပေးတာ။အဲ့ဒီမွေကြီးတွေကကြိုက်လို့အဲ့ဒီမွေတွေရဲ့အစိတ်ကဘုံဘုံတို့ခန္ဓာကိုယ်မှာပြန့်နေပြီးသားတကယ်က။ အဲ့ဒီအစိတ်ကလေးတွေကအခုလောလောဆယ်တော့ညီမျှနေတော့တိတ်ပြီးတော့ယောဂလက္ခဏာမပြမညီမမျှဖြစ်လာပြီတခုကလွန်ကဲလာပြီဆိုလို့ရှိရင်ဝေဒနာပြင်းထန်တာအဲ့ဒီဝေဒနာပြင်းထန်လာတာဒါရုပ်ဖောက်ပြန်မှုကြောင့်ဖြစ်လာတဲ့ခံစားရတဲ့အနေအထားပေါ့နော်အဲ့ဒီဒုက္ခဝေဒနာဖြစ်လာတဲ့အခါမှာဘုန်းတော်ဘုဒ္ဓရှင်ရဲ့စိတ်ကများသောအားဖြင့်ဒုက္ခဝေဒနာကိုဘယ်လိုရှုတော့မှပဲကြည်ပြီးတော့ဘုန်းတော်ကရင်ဆိုင်ကြတာလို့ဆိုရင် ဖယ်ပြစ်ခြင်းတဲ့ရှုထောင့်မကျေနပ်တဲ့ရှုထောင့်စိတ်တိုင်းမကြတဲ့ရှုထောင့်ပြောရရင်ဒေါသဖြစ်မယ်ဆိုပြီးတော့မောင်းတင်ထားတဲ့အနေအထားကနေဘုန်းဘုန်းတို့ဟာဒုက္ခဝေဒနာကိုရင်ဆိုင်ကြဟုတ်လားအဲ့တော့ဒုက္ခဖြစ်လာပြီဆိုတာနဲ့ဘာကနောက်ကတွဲလိုက်တာတော့ဒေါမနတ္တကတွဲလိုက်တာဒုက္ခဆိုတာကိုရှင်းရဲဒေါမနတ္တဆိုတာစိတ်ရှင်းရဲကိုရှင်းရဲလို့စိတ်ပါရှင်းရပြီဟေ့ဆိုရင်မြတ်စွာဘုရားပြတဲ့ဥမာရပြောရမယ်ဆိုရင်ဘုန်းဘုန်းတို့မှာရှုနှချောင်းရှုခံရတယ် အဲ့ဒါလိုဆူးနေချောင်းအဆူးမခံရလေအောင်အိုသာနာပါစေစိတ်မနာပါစေနဲ့ဆိုတဲ့ဒေသနာလေးကဘလို့လောက်ရမှာလဲဆိုတဲ့နီလန်းကိုဒီထဲမှာတော့ရှင်သာရိပုတ္တရာကပေးထားတာအဲ့ဒီတုတ်တာကရသော်ဘုရားဟောတာရောရှင်သာရိပုတ္တရာဟောတာရောဘလို့ပြောမလို့ရောနေရောနေတယ်အဲ့ဒီတုတ်တာလေးကိုကြာဘူးပြီးသားဖြစ်ပြီလို့လိပ်ပတ်လေအောင်နည်းနည်းနားထောင်ကြည့်နော်ရသော်ဘုရားလက်ထက်ကမြတ်စွာဘုရားကို သားလို့ချစ်ကြတယ်ဇနီးမောင်နှံနှစ်ယောက်ရှိတယ်လူတိုင်းကြားဖို့ပါတယ်နာကုလပိတံနာကုလမာတာအလွန်ထူးခြားတဲ့ဇနီးမောင်နှံပေါ့အဲ့ဒါအသက်ရွယ်ကြီးရင်လို့နောက်ဆုံးရွယ်ရောက်တဲ့အချိန်မှာအဲ့ဒီနာကုလပိတာတခါကြီးကတောင်မိုးလေးထောက်ပြီးတော့တုံတုံရီနဲ့မြတ်စွာဘုရားရဲ့ထံတော်မောက်ကိုရောက်လာတယ်အဲ့လိုရောက်လာပြီးတော့မြတ်စွာဘုရားကိုပါလျှောက်တော့ဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်နောက်ဆုံးရွယ်ရောက်နေပြီခန္ဓာကိုယ်ကြီးကလည်းအလွန်မှအိုမင်းပြီးတော့ တကယ်ကိုပဲစိတ်တိုင်းမကြစရာအနေထားတွေနဲ့ပဲကြည်အဲ့ဒါမြတ်စွာဘုရားအမှုရှိတဲ့တန်ခါတွေကိုနောက်ထပ်တစ်ပတ်ထပ်ပြီးတော့မြင်ရဖို့ဆိုတာမသေးကြတော့ဘူးတဲ့အဲ့ဒါကြောင့်မလို့အခုတွေ့တုံးလေးမှာတပည့်တော်အတွက်နော်အရှိသဖြင့်အကျိုးရှိမဲ့တရားစကားများဆုံးမတော်မူပါလို့အဲ့လိုတရားတောင်းပြောတာလေးကအတော့နှစ်သာရကြည့်ပါသူကနောက်ဆုံးရွယ်ရောက်နေပြီခန္ဓာကိုယ်ရဲ့လည်းဘာမှမကောင်းတော့ခဏနေပြတ်တော့မှာပေါ့ဆိုလိုတာလား နောက်ထပ်တစ်ခါထပ်ပြီးတော့တွေ့ဖို့တော့မသေးကြတော့ဘူးအဲ့တော့တွေ့တော့ကလေးမှာတပည့်တော်ကိုတရားဟောပါတရားဟောပါလို့ပြောတဲ့နေရာမှာသူပြောတဲ့စကားလေးကအရှိသဖြင့်အကျိုးရှိမဲ့တရားအခုလောလောဆယ်ကောင်းရုံလေးတောင်သူကမကျေနပ်နိုင်ဘူးဟုတ်လားခုလဲကောင်းရမယ်တရားဆိုတာနောင်လေးပဲနော်ချမ်းသာဖို့အတွက်အာမခံခြင်းရှိရတယ်အဲ့ဒီလိုတရားမျိုးကိုသူတောင်းတာတမန်မြတ်စွာဘုရားဘာပြောလို့သူစကားလေးကိုအံ့ယောင်လိုက်ပြီးတော့ထောက်ခံတယ် ဧဝမေတံဂဟပတိဧဝမေတံဂဟပတိအာတုရောဟာယံဂဟပတိကာယောအန္တဘူတော်ပရိယောနတ်တော်ယောဟိကံပိဣမံကာယံပိဟာရတော်မူတပိအာလောက်ချံပိဇာနေယဒီစကားလေးတွေကတော့နော်အလုံးကိုပဲမှန်ကန်လွန်းလို့မုံမြက်တယ်မုံမြက်တယ်ဆိုတာမှန်ကန်လွန်းလို့မုံမြက်တယ်လို့ပြောတာအလွန်မှန်ကန်တဲ့အတွက်ကြောင့်အလွန်မုံမြက်တဲ့ဒီစကားလေးတွေအလွတ်ရထားတဲ့ဟုတ်လားနော်အတူတော်ဟာယံဂဟပတိကာယော တခါကြီးတဲ့နော်ဧဝမေတ္တကာပတိဧဝမေတ္တကာပတိဆိုအဲ့ဒါတော်တော်တခါကြီးပြောတဲ့အတိုင်းမှန်တယ်ခန္ဓာကိုယ်ကြီးကဒီတိုင်းပဲပေါ့နော်အဲ့လိုလေးပြောပြီးတော့မြတ်စွာဘုရားနော်အယံကာယောဟောဒီခန္ဓာကိုယ်ကြီးဆိုတာအတုရာအမြဲတမ်းနာနေတယ်တဲ့ကိုကတတိမထားလို့အတိမရှိလို့နော်မတိတာတော့လည်းကောင်းမေ့လျော့တာတော့လည်းကောင်းဖြစ်ကောင်းဖြစ်မယ်တကယ်တကယ် तू ကတော့အမြဲတမ်းတက်တာတဲ့သဘောနဲ့နေနေတာမဟုတ်ဘူးမတက်တာတဲ့သဘော အနည်းနဲ့အများပဲကွာတယ်မသက်သာတဲ့သဘောလေးကရှိကိုရှိနေတယ်ခန္ဓာကိုယ်ကြည့်လိုက်တာနဲ့နော်မသက်သာတဲ့သဘောလေးကအနည်းဆုံးနော်ဟိုလိုလေးပြင်လိုက်မှအဆင်ပြေမယ်ဒီလိုလေးပြင်လိုက်မှအဆင်ပြေမယ်ဆိုတာလေးတော့ကတော့လေရှိနေတယ်ဟုတ်လားဒါအသက်ကြီးလာတာနဲ့နော်ရုပ်ရဖောက်ပြန်မှုကြမ်းလာတာနဲ့အမျှခံရခက်တဲ့ဒီကလည်းတက်လာတယ်နော်ဒီဥစ္စာဟုတ်လားကိုဘုံဘုံတို့ဆိုနည်းနည်းလေးဒါကြီးမယ်လို့လှုပ်လာတာရှိတယ်ဝေဒနာက အခုဆိုရင်နှစ်နေရာလောက်အမြဲရှိတခါတလေနည်းနည်းလောက်တန်းလိုက်တာနဲ့ဒူးကောင်းဆိုရင်သုံးနေရာလောက်မှာဝေဒနာလေးကရှိနေတယ်ပြောင်းနေတာမဟုတ်ရှိနေတယ်ဟုတ်လားနာတဲ့သဘောနော်အဲ့တော့မြတ်စွာဘုရားအတုရောဟာယံဂါပတိတခါကြီးဒီခန္ဓာကိုယ်ဆိုတာနာနေပြီတဲ့တတ္တမေကိုခန္ဓာခက်နေတယ်အန္တဘူတောပရိယောနတ်တော်အန္တဘူတောဥတလုံးလိုပဲတဲ့အလွန်မှထိခိုက်လွယ်ပဲဘာအမှန်ကကြမှာမရှိကြက်ဥလိုဘဲဥလို နည်းနည်းလေးအကင်တွေမတက်တန်နဲ့ခွတ်ဆိုခွတ်ဖြစ်သွားတယ်ကွဲသွားတယ်ဘာမှသုံးမရဘူးခန္ဓာကိုယ်ဆိုတာအလွန်မှအထိခိုက်လွယ်တယ်ကိုဥတလုံးနဲ့ဥမာပေးတာအန္တဘူတော်တယ်ပြီးတော့ပရိယောဏတ်တော်တဲ့အပေါ်ရင်အရေပြားလေးနဲ့ပုတ်ပြီးတော့တိဆောက်ထားတာခိုင်ခိုင်မာမာတိဆောက်ထားတာကိုရှုလိချစ်တန်နဲ့ကိုပဲသူ့ရဲ့ထွက်လာတာပြောတာပါဟုတ်လားအဲ့လိုခန္ဓာကိုယ်ရဲ့တဘာဝကိုပြုတ်ပြီးတော့မြတ်စွာဘုရားဘယ်လိုလေးသုံးသပ်ပြတော့ ယောဟိကပတိပြိမကာယပရိဟရတောမဟုတ်တံပိအာလောက်ကြံပိစာနေရဒီစကားလည်းနာမည်ကြီးတဲ့လေဒီစကားလေးကဒီလိုအမြဲနာကျင်နေတဲ့ဥဒလုံးလိုမခိုင်မမာတိဆောက်ထားတဲ့ဒီလိုခန္ဓာကိုယ်ကြီးမျိုးကိုရွတ်ဆောင်ထားရရဲ့နဲ့မြတ်ကိုကိုကိုတခဏမြကောင်းပါတယ်လို့ဝန်ခံခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိုက်လို့ပဲတဲ့မိုက်မဲခြင်းကလွဲလို့တခြားအကြောင်းကြောင့်သူဝန်ခံတာမဟုတ်ဒီနေမှာမိုက်မဲတယ်ဆိုတာ ချိုးသွမ်းမှုယုတ်တောက်စားရန့်ကားနေတဲ့ပိုင်ပဲခြင်းမျိုးမျိုးဆိုလိုတာမဟုတ်ဘူးเนาะကိုယ်ခန္ဓာရဲ့တဘာဝအမှန်မသိတာနားမလည်တာခန္ဓာကိုယ်ကဖြစ်နေတာအမဲဝါထင်နေတာကအဖြူခန္ဓာကိုယ်ကဖြစ်နေတာကဒုက္ခဝါထင်နေတာကဒုက္ခအဲ့လိုမျိုးပြောင်းပြန်ကြီးကိုစိတ်ထဲမှာလွဲနေတာမှားနေတာအဲ့ဒီလိုလွဲမှားသောအမြင်ရှိတဲ့ပုဂ္ဂိုလ်ဒီနေရာမှာပါလို့မိုက်တယ်လို့ပြောတာအဲ့လိုမိုက်တဲ့အတွက်ကြောင့် ဒီလောက်မကောင်းတဲ့ခန္ဓာကိုယ်ကြီးကိုရွတ်ဆောင်ထားရရဲ့နဲ့ညာကိုကိုကိုနေထိုင်ကောင်းပါတယ်လို့အမြဲဝန်ခံတာမဟုတ်တခဏလေးကောင်းတယ်လို့ပြောခဲ့မယ်ဆိုရင်တော့ပါတယ်လို့မိုင်းလို့ပြောတာတဲ့။နောက်ရသော်ဘုရားရဲ့ဒေသနာကြီးဆိုတာဒါကြုံလုံးပြောလိုက်အောင်မယ်။ဒီဘဝကလွတ်မြောက်ရေးအတွက်အဓိကဥတည်ပြီးတော့ဟောတာ။ရသော်ဘုရားဘဝကိုဘလို့သုံးသပ်ပြတယ်ထင်လဲ။မစင်ခြင်းကြီးဟာအနှဲငယ်များဖြစ်တော်လည်းပဲမကောင်းသောအနှံ့ရှိတဲ့ကဲ့သို့ ဘဝဆိုလို့ရှိရင်အနေငယ်မြဖြစ်တော်လည်းပဲငါမချီးမွမ်းဘူးရုပ်စွာဆိုလက်ဖြစ်တဲ့ဒီကာလခန့်မြဖြစ်နေတဲ့ဘဝကိုတော့ငါမချီးမွမ်းဘူးတဲ့အစင်ကျင်ကြီးတဲ့စိတ်ကူးလေးနဲ့မိจิตဆံကောင်းလေးလောက်တို့ပြီးတော့လက်ကလေးထိသွားတယ်ဆိုရမှာနမ်းကြည့်လိုက်စမ်းဘာမှမဟုတ်နော်ကောင်းတဲ့သဘောမရှိဘူးဆက်ဆုပ်စေရမှာနော်အဲ့လိုပဲဘဝကိုရဆိုတယ်မစင်နဲ့ဥမာပေးတာဟုတ်လားမစင်နဲ့ဥမာပေးတာ လက်ဖြစ်တဲ့အတွက်ခန့်ကာလမြတ်ဖြစ်နေတဲ့အနေအထားလေးကိုတော့မြတ်စွာဘုရားမချီးမွမ်းဘူးတဲ့ဒါကြောင့်ဘုန်းကြီးတို့တရားဟောရတယ်ဆိုတာတကယ်တမ်းကဘဝလွန်မြောက်ရေးအတွက်ဥတည်ပြီးတော့ပြောကြရအောင်လားယဟန်တပါမြတ်စွာဘုရားကိုမေးတာရှိတယ်စမိတာလေးတွေပြောဦးမယ်မြတ်စွာဘုရားတဲ့ဓမ္မကတိကဓမ္မကတိကလို့ပြောရတယ်ဘယ်အတိုင်းအတာမြတ်ဖြင့်ဓမ္မကတိကလို့ဆိုနိုင်မလဲဆိုတာကဘလို့စကားမျိုးကိုပြောတဲ့လူဘလို့တရားမျိုးကိုဟောတဲ့လူဓမ္မကတိကလို့ပြောမလဲအဲ့ဒါမြတ်စွာဘုရားဘာပြောဆို အဲ့ဒီဘဝရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအစုအဝေး၅ခုနဲ့တိဆောက်ထားတဲ့ဒီဘဝဒီဘဝရဲ့ပုံမှာနိဗ္ဗိဒါယဝိဒါကယနိရောဓာယဓမ္မန္တိတိတိနိဗ္ဗိဒါယညင်းငွေခြင်းတာဘဝကိုညင်းငွေဖို့ပြောရတယ်ဝိဒါကယဘဝရဲ့ပုံမှာဆွဲမဲ့မှုကင်းဖို့အတွက်ပြောရတယ်နိရောဓာယဘဝချုပ်ငြိမ်းဖို့ဒီဒုက္ခတွေချုပ်ငြိမ်းဖို့ပြောရမယ်အဲ့ဒါလိုနိဗ္ဗိဒါယဝိဒါကယနိရောဓာယစကားလုံးသုံးလုံးအမှတ်နော် ညီငွေဖို့အတွက်ဆွဲမဲ့မှုကင်းဖို့အတွက်ဒုက္ခတွေချုပ်ငြိမ်းဖို့လွတ်မြောက်သွားဖို့အတွက်ဟောတယ်ဟေးဆိုရင်အဲ့ဒါဓမ္မဂတိကပဲတိုင်းတာပြရနော်ဓမ္မဂတိကဆိုတာအဲ့ဒါပဲဘဝလွတ်မြောက်ဖို့အတွက်ဘဝရဲ့ပုံမှာညီငွေပြီးတော့ဘဝရဲ့ပုံမှာဆွေးနွေးမှုကင်းပြီးတော့ဘဝကနေလွတ်မြောက်သွားအောင်ပြောနိုင်တယ်အဲ့ဒါပါတော့ဓမ္မဂတိကဒါနဲ့တရားကျင့်သူဆိုတာဘလို့ခေါ်တော့ဆက်မိတယ်ဘဝပုံမှာညီငွေဖို့ဘဝရဲ့ပုံမှာဆွေးနွေးမှုကင်းဖို့ဘဝကနေ လွတ်မြောက်ဖို့ဘဝဒုက္ခတွေချုပ်ဖို့အတွက်ကျင့်တယ်ဆိုလို့ရှိရင်အဲ့ဒါတရားကျင့်သူလေတဲ့။ဒါနဲ့ကျင့်လို့ပန်းနိုင်ရောက်သွားတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတော့ဆက်မိတယ်။ဘဝကိုညှင်းငွေပြီးတော့ဘဝရဲ့ပုံမှာဆွဲမမှုကင်းပြီးတော့ဘဝဒုက္ခတွေချုပ်ပြီးတော့ဘဝရဲ့ပုံမှာမမုန်းမှုကင်းသွားပြီဟဲ့ဆိုရင်အဲ့ဒါဒိဋ္ဌဓမ္မနိဗ္ဗာန်နော်လောလောဆယ်ဒီဘဝတည်းကိုနိဗ္ဗာန်ချမ်းသာကိုရရှိမြတ်မောပြုတဲ့ပုဂ္ဂိုလ်လို့ဆိုရမယ်လို့ဒီလိုဟောတာ။ဟုတ်လား။အဲ့တော့ဘုန်းတော်ခု အဲ့ဒီလူမျိုးစီကန်းနေတယ်ညီနေတယ်လို့ဆိုရတယ်နော်ကိုမြတ်စွာဘုရားဘဝကိုဘလို့သုံးသပ်ပြတာလို့နော်ဒီလိုခန္ဓာကိုယ်ကြီးမျိုးကိုရွတ်ဆောင်ထားရရဲ့နဲ့မြတ်ကိုကိုကိုတခဏလေးမြတ်ကောင်းတယ်လို့ပြောခဲ့မယ်ဆိုရင်တော့ဒီလူဟာပါတော့မိုက်မဲလို့တဲ့နော်လူမိုက်ဆိုတာအဆင်အမျိုးမျိုးရှိတာဟုတ်ဒီလိုဒေသနာမှာလာတဲ့လူမိုက်နဲ့တန်းညှိလိုက်မယ်ဆိုရင်တော့ဘုန်းဘုန်းတော်ဘယ်တဲ့ကြုံမယ်လို့လူမိုက်အကြီးသားတဲ့မှာကြုံတယ်တခါလေးကောင်းတယ်နော်တော်တော်ကြာပြီဘာမှမဖြစ်တာ လုံးကဘုံဘုံတို့ခဏခဏပြောတယ်စေးမထိုးရတာဘယ်နည်းဘယ်နှစ်ရှိပြီကောင်းတယ်ပေါ့နော်ညစွာဘုရားကပြောတယ်တခဏမြကောင်းတယ်လို့ဝန်ခံမယ်ဆိုလို့ရှိရင်မိုက်မဲခြင်းကပြောလို့တခြားအကြောင်းမရှိဘူးတဲ့ဒီလိုမိုက်လို့ပြောတာလေယောဟိကံတိအိမံကာယံပရိဟန္တတောမဟုတံပိအာရောချံပရိဇာရိယကိမိညတရပါလာဒီစကားလေးဟုတ်လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားသူ့ကိုဘယ်လိုဆုံးမတယ်ဘယ်လိုဩဝါဒပေးတယ်စောစောကတဘာဝလေးတွေကိုပြောတာအခုမှသူကဆုံးမပါဘယ်လိုဆုံးမလဲ တတ္တမတိဟတေခတိဧဝံသိခိတဗ္ဗအတုရကာယတမေတရောစိတနာတုရဝိသတိအဲ့ဒါလူကြားထဲမှာအလွန်နာမည်ကြီးတဲ့စကားတစ်ခုဖြစ်လာတယ်နော်တတ္တမတိဟတေခတိဧဝံသိခိတဗ္ဗဒကာကြီးတဲ့ဒါကြောင့်မို့လို့သင်ဟာအခုငါပြောသလိုကျင့်ရမယ်တဲ့လေ့ကျင့်ရမယ်ငါပြောသလိုလေ့ကျင့်ရမယ်နော်တတ္တမတိဟတေခတိဧဝံသိခိတဗ္ဗဒါကြောင့်ငါပြောသလိုသင်လေ့ကျင့်ရမယ်ဘယ်လိုလေ့ကျင့်ရမှာတော့အတုရကာယတမေတရောစိတနာတုရဝိသတိ နာကျင်သောခန္ဓာကိုရှိလျက်နဲ့ငါဟာစိတ်မနာအောင်နေမယ်လို့သင်အဲ့လိုကျင့်ရနေတယ်ခန္ဓာကိုယ်ကြီးကတော့မနာအောင်လုပ်လို့မရဘူးနည်းနည်းရော့အောင်လို့တခါတလေတော့လည်းပဲအကြောင်းတရားလေးတွေကိုဘုန်းတော်ကညှိပေးရတာလေးတွေရှိတာပေါ့နော်ခန္ဓာကိုယ်ဆိုတာကြီးကဘဝဆိုတာကြီးကအကြံအများဖြင့်ကံစီဥဒုအာရအကြောင်းတရား၄ပါးကိုအမိပြုပြီးတော့ဖြစ်ပေါ်နေတာကိုဟုတ်လားကံကလေးတွေတင်ရတာရှိတယ်ကုသိုလ်ကောင်းမှုလေးတွေလုပ်လို့ပြီးတော့ကိုယ်ဘဝလေးအနေထားလေးကောင်းအောင်ဟုတ်လား စိတ်ကလေးတွေကြည်ကြည်လင်လင်ချမ်းချမ်းသာသာငြိမ်ငြိမ်အေးအေးဖြစ်အောင်လုပ်ရတာလည်းရှိစိတ်ချမ်းသာမှလည်းပဲရုပ်ရည်ကျန်းမာမှုကိုအများကြီးအထောက်အကူပြုနိုင်တဲ့အပိုင်းတွေရှိသေးတာကိုနော်အထူးသဖြင့်တော့ဥဒုနဲ့အာဟာရနော်အပူအေးညတာအောင်အစာအသောက်ကိုနဲ့တင့်တင့်လျောက်ပဲညီညွတ်တာလေးကိုစပြစ်အောင်ဘုံတို့မလုပ်ကြတာနော်စူးစမ်းကြရတယ်အဲ့လိုစူးစမ်းလို့အကြောင်းတရားလေးတွေကအထိုင်လျောက်ညီညွတ်နေဘုံတို့မှာပါတယ်တတ်တာဝင်ရတယ်ပေါ့နော်ဒါပေမဲ့ဘုံကစဉ်းစားကြည့်ပါလေ อืมဒုက္ခကအိမ်တယ်ပါဒုက္ခကတော့ဧည့်တယ်ပါပဲလို့ပြောရမှာဟုတ်လားတကယ်တော့အမြဲတမ်းရှိနေတာပါတော့အမြဲတမ်းဖြစ်နေတာပါတော့ဒုက္ခအဆင်မပြေတာလေးတွေကနေရာအမြဲတမ်းယူနေတာဟုတ်လားတစ်ခါတစ်ခါမှအဆင်ပြေတာလေးကလာတယ်ဟုတ်လားဒါပေမဲ့မြတ်စွာဘုရားတော့ဝေဒနာတိုင်းကိုဧည့်တယ်လို့ခေါ်တာပါဟုတ်လားဒါပေမဲ့ဘုံဘုံကတော့ဟိုလိုပြောကြည့်တာဆိုကိုတွေးမိတာလေဩအိမ်ရှင်တဲ့ဘွယ်အမြဲတမ်းလို့ဘုံဘုံတို့ခန္ဓာမှာအဆင်မပြေမှုတွေကမင်းမှုနေတယ်တကယ်တကယ်ဒါအသက်ကြီးလာနေတယ်ပါလေ ထင်ရှားစေဘူးအဲ့ဒါမြတ်စွာဘုရားတရားကြီးအခုငါပြောလို့သင်ကျင့်ရတယ်နာကျင်သောခန္ဓာကိုယ်ရှိတော်လည်းပဲကိုယ့်ရဲ့စိတ်ကိုမနာအောင်ငါနေမယ်လို့သင်လို့ကျင့်ရတယ်ကိုယ်သာနာတော်လည်းပဲစိတ်မနာပါစေနဲ့ဆိုတာအဲ့ဒါဒီစကားလေးကိုပဲပြောနေရတယ်နော်အဲ့တော့တရားကြီးကအလုံးကိုသဘောကျစရာအော်ဟုတ်လိုက်တာခန္ဓာကိုယ်ကြီးကတော့မနာအောင်လုပ်လို့မရအနာတော်ကြီးအနာတော်ကြီးကအမှန်တရားပဲအဲ့ဒီအမှန်တရားကိုမြင်လို့ရှိရင်အဲ့ဒါပါတော့ တရားကိုမြင်နေလို့တစိတ်တေတာအနေနဲ့ဘုန်းတို့မြင်မယ်ဆိုရင်တော့တရားကိုမြင်နေလို့ပြောလို့မရဘူးလားဒါနော်ဒါကြောင့်ဒုက္ခလို့မြင်ဖို့ကဘဝမှာအရေးကြီးဆုံးပဲဒုက္ခလို့မြင်ရင်ဒီဒုက္ခရဲ့ပုံမှာမမုန်းဘူးဟာကိုမသိလိုက်ခဲနဲ့ကိုတမင်လုံးဆရာမလို့ပဲနဲ့ဒီခန္ဓာရဲ့ပုံမှာမမုန်းဘူးဟာမဖြစ်တော့ဘူးအလိုလိုညော့သွားတယ်မမုန်းမှုညော့သွားတာကိုကသူ့ကြောင့်ဖြစ်မဲ့ဒုက္ခတွေကိုဘုန်းဘုန်းတို့ဟာရှော့ချလိုက်ရရှောက်သွားတယ်ဒါကြောင့်မလို့သူကတက်တာသွားတာ ုံတို့တရားအထုတ်လို့အသိဉာဏ်လေးမှန်မှန်ကန်ကန်လေးမြင်တယ်ဒါတရားတို့တရားမြတ်တွေပြောနေတာမဟုတ်ပါဘူးဟုတ်လားမှန်မှန်ကန်ကန်လေးအထိုက်လျောက်မြင်တယ်ဆိုရင်ကိုယ်ကစိတ်ကမဖြစ်သွားဘူးတတခွင့်ရတယ်ငြင်းအေးမှုရတယ်မသက်တာအောင်လုပ်နေတဲ့ပူလောင်အောင်လုပ်နေတဲ့အရာကြီးယုံနေတော့တာကိုဟုတ်လားဒါကြောင့်ဒုက္ခလို့မြင်ရခြင်းဟာအနာတို့အနာခဲပဲလို့မြင်ရခြင်းဟာအလွန်တရာမှအကျိုးရှိဟုတ်လားအဲ့ဒါသူသဘောပေါက်တယ်ဩခန္ဓာကိုယ်ကြီးကတော့မနာအောင်လုပ်လို့မရဘူးဒါပေမဲ့စိတ်ကိုတော့မနာအောင်လုပ်လို့ရတာပဲ ဟုတ်တာလေဒီအချက်ဘုန်းဘုန်းတို့မှာအခွင့်အရေးရှိတယ်ဆိုတော့နားလည်ရမယ်နော်ကိုယ်စိတ်ကိုမဆင်းရဲအောင်လို့ကိုလုံးလို့ရတယ်အဲ့ဒါစိတ်ဆင်းရဲခန္ဓာကိုယ်ကြီးဆင်းရဲနေတာကတော့ဟောတာဘလို့တော့ပြောရင်လည်းတချင်တော့မိုက်ကယ်လို့ခန္ဓာရနေလို့ဆင်းရဲတာအဲ့ဒါအခုကိုယ်အပြစ်မဟုတ်ဘူးဒါကသူကဆင်းရဲမဟာကြီးရထားလို့ဆင်းရဲတာအဲခန္ဓာကိုယ်ကြီးဆင်းရဲနေတာကတော့ရုပ်ပိုင်းဆင်ရကြီးပေါက်ပြန်လို့ဆင်းရဲနေတာကိုယ်အပြစ်မဟုတ်ဒါပေမဲ့စိတ်ဆင်းရဲတာကိုယ်အပြစ်ပဲဒါမြင်အောင်ကြည့်ဒါမြင်အောင်ကြည့်နော် ရုပ်ဆင်းရဲတာကိုဘာမှမတတ်နိုင်ဘူး။တော့စိတ်ဆင်းရဲတာတော့ကိုမဆင်းရဲအောင်လုပ်လို့ရပါလေကဲနဲ့ကိုမလုပ်ခဲလို့လုပ်မနေလို့ဟုတ်လားအခက်အခဲအကျက်တဲတွေ့တဲ့စိတ်ကိုမထားတတ်တော့ဘူး။ကိုလေ့ကျင့်မှုမရှိလို့ကြိုတင်ပြင်ဆင်မှုမရှိလို့ဘာမှတကိစ္စနဲ့ပတ်သက်ပြီးတော့ခေါင်းထဲမထည့်ခဲ့ဘူးလို့တကယ်အခက်အခဲအကျက်တဲတွေ့တဲ့အခါမှာဘယ်သူမှလည်းအကူကြီးတောင်းလို့မရညှို့ငယ်တော့မျက်နှာနဲ့ခန္ဓာကိုယ်နာရတဲ့ကြားထဲမှာစိတ်နာမှုကပဲအကြီးအကျယ်လွှမ်းမိုးပြီးတော့တချို့နေကြတယ်။အခုထင်တယ်တချို့နေမကောင်းတဲ့ကိစ္စတွေလေ။ နေမကောင်းလို့ဖြစ်တဲ့ဒုက္ခတဲ့အဲ့ဒီနေမကောင်းတာကြီးကိုရင်မဆိုင်တတ်လို့ဖြစ်နေတဲ့စိတ်ဒုက္ခကပိုးပြီးတော့ကြီးကြီးဒီကနေ့မှလည်းဘုံဘောတော့အဲ့လိုပဲထင်တယ်ဟုတ်တေရတာလည်းပဲမြတ်စွာဘုရားလိုပြောတော့မရဏံပိဒုက္ခတေရတာဆင်းရဲတယ်လို့ဟောပါတယ်ချမ်းသာတယ်လို့မဟုတ်တေရတယ်ဆင်းရဲတယ်ဆိုတာတေလို့ဆင်းရဲတာလားသေခြင်းတရားကိုရင်မဆိုင်ခြင်းရင်မဆိုင်နိုင်လို့ကြောက်လို့လန့်လို့ဟာမသေးခြင်းလို့ဖြစ်နေတဲ့ဒုက္ခကအများကြီးပိုလိမ့်မယ်ဟုတ်လား တကယ်လို့အရိယာဖြစ်သွားတယ်နောက်နာကစိတ်ချရတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့သေခြင်းကိုဆင်းရဲတယ်လို့ဘုံဘုံကတော့သိပြီးတော့ပြောခြင်းပဲ။သူကတော့အေးရှိသေးပဲလေဟုတ်လားတချို့ပါတော့နော်တမင်းစီရစ်ပြီးတော့ဟုတ်လားခဏလေးအေးပြောသွားတယ်ဖြစ်သွားတယ်။သူ့အတွက်သေခြင်းကမဆင်းရဲဘူးကောင်းမြတ်တဲ့ဘဝရောက်ဟုတ်လားမြေအိုးကွေးပြီးတော့ရွှေအိုးရတယ်သူ့အတွက်သေခြင်းဟာမဆင်းရဲဘူး။အကယ်ယဟန္တာဖြစ်မယ်ကံသေခြင်းကသူ့အတွက်ဆင်းရဲသေးတယ်လား။စိတ်ထဲမှာဆင်းရဲမှဆင်းရဲတာလေဟုတ်တယ်မဟုတ်လား။ အဲ့တော့စိတ်ထဲမှာမရှင်းရအောင်ဘုန်းဘုန်းတို့ကတကယ်လို့လုံတက်လို့လုံမယ်ဆိုရင်လုံလို့မရဘူးလားအဲ့ဒီအခွင့်အရေးရှိနေတယ်ဆိုတာကိုမြင်တတ်ဖို့လိုတယ်ဘုရားကဖြစ်နိုင်တာကိုပဲခိုင်းတာပဲဖြစ်နိုင်တာကိုခိုင်းတယ်ဟုတ်လားရုပ်ကိုလည်းမနာအောင်လုပ်ဟေ့စိတ်ကိုလည်းမနာအောင်လုပ်လို့မပြောဘူးနော်ရုပ်ကတော့မနာအောင်လုပ်လို့မရတဲ့အတွက်ကြောင့်ရုပ်နာတော်လည်းပဲစိတ်မနာပါစေနဲ့လို့ပြောတာနော်ဒီမှာနော်ကာယအတုရအတုရကာယတံမေတ္တောစိတ်တအနာတုရဘုဒ္ဓတိဟုတ်လား အာရဆိုတာဒီရုပ်အပေါင်းကြီးကိုပြောတာရုပ်အပေါင်းကြီးကတော့သူနာမှာပဲသူကနော်မြတ်စွာဘုရားကိုယဟန်တပါမေးတာကြားဖို့တယ်မို့လားယောဂဆိုတာဘာကိုပြောတာလဲယောဂဆိုတာရုပ်အစုအဝေးကြီးကိုပြောတာလို့ပြောတာဒါကြီးကယောဂကြီးပြောရင်ဒါကြီးကအနာတုံးကြီးဟုတ်လားဒါပေမဲ့စိတ်ကိုတော့မနာအောင်ဘုန်းဘုန်းတို့လှုပ်တက်လို့လှုပ်မယ်ဆိုရင်လှုပ်လို့မရဘူးလားရတယ်အဲ့ဒါကိုပြောတာအဲ့ဒါကိုသဘောပေါက်တဲ့အတွက်ကြောင့်အော်အလွန်မှထိမိတဲ့စကားပဲတခွန်းဆိုတခွန်းဆိုသလောက် စိတ်ထဲမှာလည်းဖြစ်သွားရှင်းသွားတယ်လင်းသွားတယ်လူနာတော့လည်းပဲစိတ်မနာပါစေနဲ့လှုပ်လို့ရလို့ပြောတာပေါ့နော်အဲ့ဒါနဲ့သူတော်တော်ကြီးသဘောပေါက်သွားတဲ့အခါကျတော့စိတ်ကတော်တော်ကိုချမ်းသာသွားတယ်ဒီတခါကြီးကနကုလပိတာတခါကြီးကအဲ့ဒါနဲ့သူဘယ်ရောက်သွားလို့ဆိုတော့သူအလွန်ကြည်ညိုရတဲ့ရှင်သာရိပုတ္တရာကြီးကိုရောက်သွားတယ်သူအရှင်သာရိပုတ္တရာကိုအလွန်ကြည်ညိုတာသူကအဲ့ဒါနဲ့ရှင်သာရိပုတ္တရာကြီးရောက်ရှိဖို့ဥချညနာကလည်းကြီးနေမှာပေါ့ဆိုတော့မှာမြတ်စွာဘုရားရဲ့တဏ္ဍာမောက်ပါနေတရားကြီးအမြိုက်စီးသူမလုပ်ခဲ့တော့တောက်သုံးခဲ့ရတယ် အဲ့ဒါနဲ့ရှင်သာရိပုတ္တရာသူ့ကိုမေးတယ်တခါကြီးမျက်နှာကြည့်ရတယ်ကြီးလို့လင်းလို့ဒေတာပေါ့မြတ်စွာဘုရားတခါကြီးကိုတရားရည်ကြီးတိုက်ကျွေးလိုက်ပုံရတယ်ဟုတ်လားလို့မေးတော့ဟုတ်တာပေါ့ဗျာမြတ်စွာဘုရားကြီးကိုတကယ်ကိုတရားရည်ကြီးတိုက်ကျွေးလိုက်တာဗျာဘယ်လိုတိုက်ကျွေးလိုက်တာလဲပြောပါအောင်ဆိုတော့ဆိုတော့အကြောင်းလေးတွေသူပြောတယ်မြတ်စွာဘုရားကိုသူလျှောက်တယ်အဲ့ဒီမှာမြတ်စွာဘုရားတော့တခါကြီးငါပြောသလိုကျင့်ခန္ဓာကိုယ်ကြီးနားနေတော့လည်းပဲစိတ်မနာအောင်နေလို့ပြောလိုက်တယ်ဗျာ အဲ့လိုလေပြောလိုက်ရောရှင်သာရိပုတ္တရာဆိုတာဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ပြီးပြီသူ့ကိုဗာမေးတော့ဆိုတော့အဲ့လိုဆိုရင်ဒကာကြီးကမြတ်စွာဘုရားကိုနောက်ထပ်စစ်ပြီးတော့မမေးခဲ့ဘူးလားတဲ့မြတ်စွာဘုရားဘယ်လိုပုဂ္ဂိုလ်ဟာရုပ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးလဲဘယ်လိုပုဂ္ဂိုလ်မျိုးဟာရုပ်တာနာနေတာစိတ်မနာဘူးဆိုတဲ့ပုဂ္ဂိုလ်မျိုးလဲကိုယ်သာနာပြီးတော့စိတ်မနာတဲ့ပုဂ္ဂိုလ်ကဘယ်လိုမျိုးလဲအဲ့လိုခွဲခြားပြီးတော့မမေးခဲ့ဘူးလားဆိုတော့အဲ့ဒီကျမှသူ့လိုအချက်ကိုသူ့အမှတ်ရတယ်သူမမေးခဲ့ရဘူးဝမ်းသာပြီးတော့ လို့ကြားလာတာတကယ်ဆိုရင်မေးခဲ့ရင်မြတ်စွာဘုရားအမြင်ကိုပါဘုန်းတို့သိခွင့်ရမှာနော်အခု तू မမေးခဲ့လို့မြတ်စွာဘုရားရဲ့နော်ကိုနာဆိုလည်းပဲစိတ်မနာအောင်နေဘလို့နေရမလဲဆိုတဲ့နီလန်းကိုတော့မသိလိုက်အောင်ဒါဒီမြတ်စွာဘုရားရဲ့အလိုတော်ကြောင့်ဘယ်သူပြောမလို့ရှင်သာတိပုတ္တရာပြောလိုက်မှာအဲ့ဒီမှာတက္ကကြီးကရှင်ဘုရားတဲ့တပည့်တော်နော်အဲ့ဒီလိုမျိုးလေးနေတဲ့အကြောင်းအရာတွေကိုနော်အရှင်ဘုရားဒီလာပဲနော်နာယူပါမယ်ရှင်ဘုရားဟောပါဆိုတော့အဲ့ဒီမှာရှင်သာတိပုတ္တရာ အိုနာတော့လည်းပဲစိတ်မနာအောင်နေဆိုတဲ့နေရာမှာစိတ်မနာအောင်ဘလို့နေရမှာလဲဆိုတဲ့နီလမ်းကိုဒီမှာပေးတာอืมအဲ့ဒီဟိုစားကျတော့လူတွေကမှတ်မိခဲ့တယ်နော်ကိုကိုနာတော့လည်းပဲစိတ်မနာပါစေနဲ့အင်းအဲ့ဒီနာရင်ရက်တယ်တရားကိုနာတော့လည်းပဲစိတ်မနာအောင်ဘလို့နေရမလဲဟဲ့မေးရင်တော့တော်တော်တန်တန်ကတော်တော်လူကမပြောတတ်တော့ဟုတ်လားအဲ့ဒါလေးကိုဒီကနေ့ညမှတ်မိအောင်လားနော်ကိုနာတော့လည်းပဲစိတ်မနာအောင်ဘလို့နေရမှာတော့ အဲ့ဒီမှာရှင်သာရိပုတ္တရာဟောပြတယ်ဒီဟာကြီးတဲ့နော်သူတော်ကောင်းတွေနဲ့တွေ့ရတဲ့သဘောမရှိတယ်နော်သူတော်ကောင်းတရားမှာလိမ္မာကျွမ်းကျင်မှုမရှိတယ်နော်တပ္ပုရိသနာအရတ္တနော်တပ္ပုရိသနာနော်သူတော်ကောင်းတရားသူတော်ကောင်းတွေကိုမတွေ့ရဘူးမမြင်ရဘူးမပေါင်းရမသိရဘူးနော်သူတော်ကောင်းတရားကိုနော်ဟိုနားထောင်နားထောင်လို့မရတဲ့ပုံကိုဟုတ်လားအဲ့ဒီလိုပုံကိုမျိုးတွေဟာလောကမှာသူတို့ကဘလို့အမြင်နေနဲ့နေကြတော့တဲ့ဘလို့အမြင်နေနဲ့နေကြတယ်ဘုံဘုံလူရင်းလေးကိုပြောမသိလား ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးနဲ့ကံဟောတယ်အဲ့ဒါကိုတလုံးနဲ့ပဲပြောလိုက်တော့နော်ဒီဘဝခန္ဓာကြီးဒီခန္ဓာဒီဘဝဟုတ်လားဒီဘဝဒီခန္ဓာရဲ့ပုံမှာသူတို့ဘယ်လိုမြင်ကြလဲဆိုဒီဘဝဒီခန္ဓာရဲ့ပုံမှာသူတို့ဟာငါဆိုတဲ့အမြင်နဲ့နေတာတဲ့ဟုတ်လားရုပ်ကိုလည်းငါလို့ထင်တယ်ငါဥစ္စာလို့လည်းထင်တယ်အဲ့လိုပဲခံစားမှုတစ်ခုခုခံစားပြီးဆိုရင်ဒါငါခံစားတာအမှုတစ်ခါလေးကြောက်လဲ အဲငါခံစားချက်ကလေးကမရှိဘူးငါဘယ်တော့မှမဘူးလေးနော်အဆင်ပြေနေခံစားချက်ကငါဥစ္စာလို့လဲထင်တာလည်းရှိဟုတ်လားငါဆိုတော့အမြင်ငါဥစ္စာဆိုတော့အမြင်နဲ့နေကြတာတဲ့ဘဝရဲ့ပုံမှာဘဝဆိုတာခန္ဓာ၅ပါးကိုချုပ်ပြီးတော့ပုံမှန်ပြောလိုက်တယ်နော်ဘဝဆိုတာကတော့ဖြစ်ခြင်းတရားရုပ်တွေဖြစ်နေတာဝေဒနာတွေသင်ညာသင်္ခါရဝိညာဉ်တွေဖြစ်နေတာဖြစ်တာဘဝလို့ခေါ်တာဟုတ်ဟုတ်လားဘဝလို့ပြောလိုက်ရင်ဘုန်းတို့စိတ်ထဲမှာပို့ပြီးတော့အမြင်ရှင်းတဲ့လို့ဘုန်းကအဲ့လိုလေးပြောလိုက်တာဟုတ်လားတပုထုဇဉ်တတ္တဝါတွေဘယ်လိုပုထုဇဉ်တွေတော့ သူတော်ကောင်းတွေနဲ့မတွေ့ရလို့သူတော်ကောင်းတရားကိုမနာရလို့သူတော်ကောင်းတရားမှာကျွမ်းကျင်လိမ္မာမှုမရှိတဲ့ပုံကိုယ်တွေအဲ့ဒီလိုပုံကိုယ်တွေကဘဝရဲ့ပုံမှာသူတို့ဘလို့မြင်ကြလို့ဆိုတော့ငါဆိုတဲ့အမြင်ငါဥစ္စာဆိုတဲ့အမြင်ပဲသူတို့စိတ်ထဲမှာထားကြွတောင်းကျမ်းနေတယ်တဲ့အဲ့လိုလေးတောင်ပြောတယ်အဟံရူပမမရူပံဒီပရိယုတ်ထာယပရိယုတ်ထထာယဟောတိသူတို့စိတ်ထဲမှာအမြဲတမ်းနော်တီးနေတဲ့အမြင်တစ်ခုဟာထားကြွတောင်းကျမ်းမှုတစ်ခုရှိနေတာကဘာလို့ဆိုတော့ဒါဟာငါပဲဒါငါဥစ္စာပဲဘာရဲ့ပုံမှာလဲ ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဘဝရဲ့ပုံမှာဒီအတွေ့အကြုံတွေရဲ့ပုံမှာငါလို့ထင်တယ်အဥ္စာလို့ထင်တယ်နော်အဟံရူပံဒီရုပ်ဟာငါပဲနော်မမရူပံနော်ဒီရုပ်ဟာငါဥ္စာပဲအဲ့လိုပဲခံစားချက်ကိုလည်းဒါငါပဲငါခံစားနေတာငါရဲ့ခံစားချက်အဲ့လိုမျိုးငါငါဥစ္စာဆိုတဲ့အမြင်နဲ့ပဲဘဝမှာနေနေကြတာအဲ့လိုနေနေတဲ့အတွက်ကြောင့်သူတို့ဘာဖြစ်လို့သူတို့ငါလို့ထင်နေတဲ့ငါဥစ္စာလို့ထင်နေတဲ့အဲ့ဒီအရာ တစုံတရာပေါင်းပြန်ပြီးပျက်စီးပြီးချွေရပြီးပြောင်းလဲပြီးဆိုတာနဲ့သူတို့မှာသောကပိတွေပါဒုက္ခဒေါမနတာဥပါယတာတရားရှင်၅မျိုးနှိမ့်ဆက်ပြီးသူတို့စိတ်ဟာပူလောင်ရတယ်ဆင်းရဲရတယ်ပင်ပန်းရတယ်အဲ့ဒါကိုလဲနာတယ်စိတ်လဲနာတယ်ဆိုတဲ့ပုံပုံမျိုးပဲတဲ့ဟုတ်လားအဲ့လိုဆိုရင်ဘုံတို့ရိပ်မိပြီနော်ကိုသာနာပြီးတော့စိတ်မနာအောင်နေရမယ်ဆိုတာဘာလဲလို့မြင်ဘောကငါငါဥစ္စာဆိုမထင်အောင်လုပ်ဖို့ပဲလူရင်းစကားကဒါပဲနော် ဘဝရဲ့ပုံမှာဖြစ်ချင်းတရားတွေရဲ့ပုံမှာရုပ်ဝေဒနာသင်္ကြန်သင်္ခါရဝိညာဉ်ရဲ့ပုံမှာယုံနိုင်ရဲ့ပုံမှာအတွေ့အကြုံရဲ့ပုံမှာဘလို့စကလုံးနဲ့ပဲနားလဲနားလဲသွားနားလဲသွားတော့လူရင်းပဲဟုတ်လားဘာရဲ့ပုံမှာငါငါဥစ္စာလို့မထင်ရမှာလို့ဘဝရဲ့ပုံမှာငါလို့မထင်ဘူးငါဥစ္စာလို့မထင်ဘူးငါလို့မထင်ဘူးငါဥစ္စာလို့မထင်ဘူးဆိုရင်ဘလို့ထင်ရမှာလို့ဆိုတဘာဝတရားလို့အရင်ထင်ရမယ်အရင်နားလဲရတယ်ဒါသူ့အတူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့တဘာဝတရားတက်တက်ဟုတ်လား ဒီယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ရဲ့ပုံမှာပုဂ္ဂိုလ်တ attva မဟုတ်တဲ့နော်အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝတရားအစုလို့ဘုံဘုံတို့အရင်နားလေသဘောပေါက်ရမယ်အဲ့လိုနားလေသဘောပေါက်ပြီးတော့ဒီသဘာဝတရားရဲ့ဒလဆက်ပြောင်းလဲပျက်စီးနေပုံကိုမြင်မယ်ဆိုရင်ဒါဟာငါလိုလည်းပဲဆွဲလန်းသိမ့်ပိုက်เสียမဟုတ်တော့ဟုတ်လားငါဥစ္စာလိုလည်းပဲဆွဲလန်းသိမ့်ပိုက်เสียမဟုတ်တော့တက်တက်သဘာဝတရားအစုလို့ဘုံဘုံတို့နားလည်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ တော့ဒီသဘာဝတရားတွေပျက်စီးခြင်းကြလို့ပျက်စီးတဲ့အချိန်ကသူ့မှာမဖြစ်မှာနော်တောကပတိဒီဘာဒုက္ခဒုက္ခတာဥပါယတာတရားတွေနှိမ့်ဆက်ခံရတဲ့အကြောင်းမရှိဘူးတဲ့ဆင်းရဲစရာအကြောင်းမရှိဘူးဒါကြောင့်ယုံနံဒီခန္ဓာ၅ပါးဘဝရဲ့ပုံမှာငါဆိုသောအမြင်ငါဥစ္စာဆိုသောအမြင်ထိုအမြင်မှာနှစ်ခုကင်းကွာအောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်ဟုတ်လားအဲ့ဒီပုဂ္ဂိုလ်ဟာကိုနာတော်လည်းပဲစိတ်ကနာတဲ့ပုဂ္ဂိုလ်လို့ဒီလိုမျိုးဒါရှင်သာတိပုတ္တရာနိပိဟုတ်လားအဲ့တော့ဘုန်းတို့ဒါကတန်ဖိုးဖြစ်လို့မရတဲ့ ဘုံတို့ရှောက်ရမယ်လမ်းတစ်ခုပေါ့နော်ဒီအမြင်ကလေးခိုင်မှဘုံတို့စူးစမ်းရမယ်ဟုတ်လားဒီအမြင်လေးခိုင်မှဘလို့စူးစမ်းရမှာလို့ဆိုရင်တတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ဖြစ်စေသဘာဝတရားကိုလိုက်ပြီးတော့ကြည်နေဖို့တတိထားနေဖို့ဒါဆိုလို့ရှိရင်ဒါဟာငါဟုတ်သလားငါဥစ္စာဟုတ်သလားဆိုတဲ့မေးခွန်းကိုသူ့အလိုလိုကြည်လေသွားတယ်ဒီယုံနာကိုဘုံဘုံတို့ကညံနဲ့စိတ်နဲ့တဲ့တဲ့မြင်အောင်မကြည့်နိုင်သေးသမျှယုံနာရဲ့ပုံမှာအထင်မှားမှုဟာအာနေပါ နော်အမြင်ရှင်းသွားကြတဲ့ပုံကိုယ်တွေကတော့ယုံနာမှုသူတို့သဘာဝတရားလိုပဲမြင်တာပဲလေငါမဟုတ်တော့ငါဥစ္စာမဟုတ်တော့ဆွလန်းသိမ့်မိတ်เสียမဟုတ်တော့သဘာဝတရားမြတ်စွာဘုရားဘယ်လိုတောင်ပြောလို့ဘုရားကဏ္ဍပြောပါလေနတ်တုံမာကတုတ်တန်ဆိုတာလေတုတ်တန်ရဲ့နာမည်ပေါ်စားစိတ်ဝင်စားတဲ့အကောင်နတ်တုံမာကဆိုမင်းတို့ဟာမဟုတ်ဘူးတဲ့အဲမြတ်စွာဘုရားဘယ်လိုဟောတော့နတ်တုံမာကတုတ်တန်ပါ ရူပယံဘိခဝေနတုံမာကတံပဇံထတံဟောမိနဟိတယဒုက္ခယဘိတတိဒီစကားလေးယဟန်တို့တဲ့ဒါဟာသင်တို့ရဲ့ဥစ္စာမဟုတ်ဘူးတဲ့သင်တို့ရဲ့ဥစ္စာမဟုတ်တဲ့ဒီအရာရဲ့ပုံမှာသင်တို့မှာပယ်နိုင်မယ်ဆိုလို့ရှိဟိတယဒုက္ခယဘိတတိပဲနော်သင်တို့အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ်တဲ့ကိုယ်ဥစ္စာမဟုတ်တာလို့ကိုယ်ဥစ္စာမဟုတ်ဘူးလို့သိပြီးတော့ဒါရဲ့ပုံမှာဆွဲမဲ့မှုကိုပယ်နိုင်မယ်ဆိုလို့ရှိရင်သင်တို့ချမ်းသာလိမ့်မယ်ကျိုးရှိလိမ့်မယ်လို့တိုက်ရိုက်ပြော ရံဘိတ်ခုံရဏတုံမာကတံပဇံထာတံဝပိနဟိတယဒုက္ခယဝိတတိဒီစကားလေးရဲ့အဓိပ္ပာယ်ကိုအမောင်းမှတ်ရမယ်နော်ဒါဟာသင်တို့ရဲ့ဥစ္စာမဟုတ်သင်တို့ရဲ့ဥစ္စာမဟုတ်တဲ့အဲ့ဒီအရာရဲ့ပုံမှာသင်တို့ပယ်နိုင်မယ်ဆိုလို့ရှိရင်ပယ်နိုင်မယ်ဆိုတာဒါရဲ့ပုံမှာငါငါဥစ္စာလို့ထင်ကြတဲ့အထင်ကိုပယ်နိုင်မယ်ဆိုလို့ရှိဟိတယဒုက္ခယဝိတတိသင်တို့အကျိုးရှိလိမ့်မယ်ချမ်းသာလိမ့်မယ်အဲ့လို့ဆိုရင်သင်တို့ရဲ့ဥစ္စာမဟုတ်ဘူးလို့ငါပြောလိုက်တဲ့အရာဘယ်အရာလဲဆိုရင် ခန္ဓာ၅ပါးနော်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဒီဘဝကိုပဲပြောတာဘဝဟာသင်တို့ဥစ္စာမဟုတ်ဘူးအဲ့မြတ်စွာဘုရားဒီနတ်တမကတုတ်တံကိုခန္ဓာဝကတယုပါဠိတော်ထဲမှာမှတ်တမ်းတင်ထားတာကျတော့ခန္ဓာ၅ပါးနဲ့ကင်ပြီးတော့ပြောတယ်ခန္ဓာ၅ပါးဟာသင်တို့ဥစ္စာမဟုတ်ဘူးနော်ခန္ဓာ၅ပါးကိုယုံနံလို့ဘမောတော်တခါလေးအနှစ်ချုပ်လေးတွေကိုဘုံဘုံရဲ့ပင်ကိုစိတ်ကသဘောကျတတ်တယ်ဟုတ်လားအနှစ်ကလေးနားလေရတယ်နော်ဝေဒနာတင်ညာသင်္ခါရဝိညာဉ်ကိုနံတရားလို့အောင်မိလိုက် ဟုတ်လားခံစားတာတွေမှတ်သားတာတွေစိတ်ခံစားချက်အတွေးတွေအကုန်လုံးကပါလို့နံတရားရုပ်နဲ့နံနှမျိုးလေးပေါင်းပြီးတော့မှတ်တာဟုတ်လားအဲ့ဒီရုပ်နံနော်မတိတတ်တဲ့တရားနဲ့တိတတ်တဲ့တရားဒီလိုလေးလေးပိုင်းခြားပြီးတော့မှတ်လာဟုတ်လားဒီသဘာဝတရားကိုမြတ်စွာဘုရားငါးစုံငါးပုံပုံပြီးတော့ပြောလိုက်တယ်ပဲနော်အဲ့ဒီခန္ဓာငါးပါးဟာတင်းတို့ဥစ္စာမဟုတ်ဘူးလေဟိုတာလာယတနာဘကတယုတ်ပါဠိတော်မှာကျတော့မြတ်စွာဘုရားမျက်စိနာနာလျာကိုယ်စိတ်အကြည်ဓာတ်၆မျိုးနဲ့ပိုင်းခြားပြီးတော့မြတ်စွာဘုရားရှင်းပြတယ် မျက်စိကသင်တို့ဥစ္စာမဟုတ်နားကသင်တို့ဥစ္စာမဟုတ်ဟုတ်ခန္ဓာကိုယ်ဖွဲ့စည်းတည်ဆောက်ထားပုံကိုရှုတော့အသီးသီးကနေမျက်စောပြမြင်းပြတယ်နော်ဘဝကိုခန္ဓာ၅ပါးအမြင်ကလည်းမြင်းပြတယ်အခုအာယတနာ၆ပါးအနေနဲ့လည်းမြင်းပြတယ်အကြည့်တဲ့၆မျိုးလည်းဖွဲ့စည်းထားတာမျက်လုံးလေးနှလုံးမြင်တတ်တယ်နှကုန်းတို့ဘဝလေးမှာဟုတ်လားနားလေးနှစ်ဖက်ကြားတတ်တယ်အကောင်းလေးနှစ်ပေါက်အနံ့ကိုတိတတ်တယ်နော်လျှာအရာသာကိုတိတတ်တယ်ခန္ဓာကိုယ်တစ်ခုလုံး ဆံပင်တို့ခြေတဲ့လက်သေးတွေကလွဲလို့ကျန်တဲ့နေရာတွေအကုန်လုံးကပါတော့အတွေ့အထိတက်ကိုတိတက်တယ်ဟုတ်လားဒီလိုမျိုးအကြည်တဲ့6မျိုးနဲ့ဖွဲ့စည်းတိဆောက်ထားတဲ့ဒီခန္ဓာဒီဘဝအဲ့ဒါကတင်လို့စားမဟုတ်ဘူးလို့ပြောတယ်အဲ့ဒါကိုမြတ်စွာဘုရားဥမာပေးတာဘုံကအလုံးကိုပဲလို့ပြောရှင်းလင်းတယ်နော်ဒါပေမဲ့နားလေဘုရားတော်တော်ခက်တယ်ငငယ်တည်းကစပဲဒီဥပမာကိုကြောက်တာနားဖို့မလဲဘူးဒီဥစ္စာကိုဟိုရေးထားလို့လား အဲ့လေရတယ်နော်စိတ်ထဲမှာဘလို့ကြီးတော့ဒီလိုကြီးဟုတ်ရဲ့လားပေါ့နော်စိတ်ထဲမှာအဲ့လိုထင်ရတယ်နော်ကိုကြည့်လာတော့ဖြည်းဖြည်းလေးနဲ့တော့သဘောပေါက်တယ်လို့လို့ရှိတာဒါလည်းပဲပြည့်ဝသဘောပေါက်သွားတာတော့မဟုတ်သေးဘူးပေါ့ဟုတ်လားတမျက်စွာဘုရားဒီဘဝဒီခန္ဓာသင်တို့ဥစ္စာမဟုတ်ဘူးလို့ပြောတဲ့နေရာမှာနော်ဥပမာပေးပြီးတော့ပြောတယ်အဲ့ဒီဥပမာကဒီလောက်ကြီးမှဒီလောက်ကြီးတော့ဟုတ်ရဲ့လားလို့ထင်ကုန်ထင်လိုက်မယ်နော်ဥပမာဘယ်လိုပေးအောင်ဆိုတော့ဟိုနည်းလေးဖတ်ပြ တေယထာပိဘိတ်ကိုယံဣမတမေဇေတဝေလေတိနာကထသာခပလတံတန်စံသောဟရိယဝတဟေယဝယထာပိစီယံဝကရိယယဟန်ကိုတဲ့ဟောဒီဇေတဝံကြောင်းထဲမှာနော်တိရွယ်6တိညက်6တိတိကိုင်း6တိရှိရဲတဲ့တော်တော်ကြွေးကြကြနော်နံပေးမှာအဲ့ဒီတိရွယ်6တိညက်6တိကိုလူတွေကအိမ်ယူသွားတယ်ဒါမှမဟုတ်ချုပ်လဲစုပုံပြီးတော့အမိုက်ရှိသွားတယ်ပေါ့ဆိုစုပုံပြီးတော့မီးရှို့လိုက်တာရှိမယ်သူတို့လှုပ်ချင်တယ်လို့လှုပ်မယ်ပေါ့မိုက်မိုက်ပုံမှာတော့ပို့လိုက်ရင်လည်းပို့လိုက်မယ်မီးရှို့လိုက်မယ်ရှို့လိုက်မယ် အဲ့ဒီလိုလုပ်ပြီးဆိုလို့ရှိရင်တဲ့အပိနုတုံမှာကဧဝမတအမေဇနောဟရိယဟရတိဝရဟတိဝယထာပစ္စယမှာကောတိလူတွေကအဲ့လိုဒီအမိုက်တွေကိုမျက်ချောက်တွေကိုနှစုပုံပြီးတော့ပြစ်လိုက်တာမျိုးမီးရှို့လိုက်တာမျိုးလုပ်တဲ့အခါမှာဟာလူတွေကငါတို့ကိုမီးရှို့နေကြတာလူတွေကငါတို့ကိုအမိုက်ပုံတွေကိုပြစ်လိုက်တာလို့သူတို့စီထဲမှာအဲ့လိုထင်တာနောဟိတမန်ထင်စရာအကြောင်းမရှိဘူးဟာဘာဖြစ်လို့လဲဆိုတော့အဲ့ဒီမျက်ချောက်တွေကကိုမမဟုတ်ဘဲဘူး ဝကိုမျက်ခြောက်သေးလို့ဥမာပေးတာနော်ဒါရိုးရိုးလေးပဲနော်ကိုဘဝကိုမျက်စော်ပြရဘယ်လိုဥမာပေးရနော်လမ်းဘေးမှာပေါက်နေတဲ့မျက်တော်မှာမျက်ခြောက်တယ်ဟုတ်လားနော်ဘာမှတုံ့မရတယ်ဟုတ်လားမျက်ခြောက်တယ်တိရွက်ခြောက်တယ်လို့ပြောတာဒါသူ့အတူတူသဘာဝအတိုင်းဖြစ်နေတာတေဘဝနဲ့ကြွေးကြခြောက်သွားတယ်မျက်ခြောက်သေးလမ်းဘေးမှာတို့တို့အကြောင်းအားလေးဆိုတော့ပေါက်တယ်တဘာဝတရားမြင်အောင်ကြည့်နော်တဘာဝတရားတဘာဝဆိုတာကသူ့သူဖြစ်เสียအကြောင်းရှိလို့သူ့သူဖြစ်တယ် ဘယ်သူလှုပ်တာထားမှမဟုတ်ဘူးနော်သူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတာတော့တဘာဝတရားဒါတိလူတွေကဘယ်သူမှမလုပ်ဘဲနဲ့ဖြစ်နေတာလို့ပြောရင်လူတွေရဲ့စိတ်ကလှုပ်လို့ဖြစ်နေတယ်ကြီးထင်းနေတဲ့အခါကြတော့နော်တယောက်ကတော့ဖြစ်အောင်လှုပ်ထားတာနေမှာလို့ထင်နေကြတယ်အများစုကအဲ့လိုထင်နေကြတယ်ဟုတ်လားတကယ်တမ်းကဖန်ဆင်းသူဆိုတာရှိတာမဟုတ်ဘူးသူကသူတဘာဝတရားကြီးလောကကြီးကအလုံးဝကျေပြန့်နဲ့နဲတဲ့တရားကြီးသူကသူဖြစ်နေတာတကယ်ကဟုတ်လားကောင်းမယ်မော့ကြည့်လိုက် သူ့သူဖြစ်နေတာဆိုတာလေးကိုစိတ်ထဲပိုရှင်းရင်ကောင်းငင်မော့ကြည့်လိုက်နေလုံးကြီးဟာလေလေပါကျဲကြီးဒါနေလေးလို့ပြောရမယ်လေကဘာလောက်ကလောက်ဆန်းကျင်သူ့သူဖြစ်နေတယ်တေချာစဉ်းစားကြည့်နော်သူ့သူဖြစ်နေတယ်တဘာဝတရားတွေအဲ့လိုပဲဘုံတို့ပြီးမှအခုမှပြည်ကလေးတွေပေါ်နေကြီးကြီးနဲ့ပေါ်နေဟုတ်လားဒီပြည်ကလေးတွေဒါရိษံလေးတွေပေါ်လာရိษံပုံသားပေါ့ဒီမှာမြတ်စွာဘုရားရိษံနဲ့တော့ဥမာပေးဦးနော်ဘဝကိုဘာနဲ့ဥမာပေးရလဲ အတိရ6တိမြက်6တိလို့ဥမာပေးတာနော်နော်ယံဣမတမေဇေတဝင်တိနာကထတာခပလတနော်ထင်းကြောက်ကလေးတွေတစ်ကိုင်းကြောက်ကလေးတွေတိရွက်ကြောက်ကလေးတွေမြက်ကြောက်ကလေးတွေပြောတယ်ဟုတ်လားအဲ့ဒါလေးတွေကိုမီးရှို့တဲ့အမိုက်ပုံပြစ်လိုက်တယ်ဘယ်သူမှဟဲ့ငါ့ကိုလုံနေကြတယ်ငါ့လူကိုလုံနေကြတယ်ဘယ်သူမှအဲ့ဒီခံစားချက်မရှိဟုတ်လားအဲ့ဒီလိုသဘောထားရမယ်လို့ပြောတာနော်မြတ်စွာဘုရားအဲ့တော့အဲ့ဒီသဘောထားကြီးဘုန်းဘုန်းတို့ထားနိုင်ဖို့ဆိုတာမလွယ်သေးဘူးအဲ့ဒါထားနိုင်တဲ့တနေ့ချမ်းသာမှာနော် အဲ့ဒါထားနိုင်ဖို့အတွက်ဟိုလမ်းဘေးကတိရ6တွေညက်6တွေနဲ့ဘာမှမထူးပါဘူးငါမှငါလို့ထင်နေတဲ့ငါဥစ္စာလို့ထင်နေတဲ့ဒီဖြစ်နေတဲ့တရားတွေကဘာမှမထူးပါဘူးလို့အဲ့ဒီအမြင်မှန်ကိုရဖို့အတွက်ဘုန်းတို့ဘာလုပ်နေကြပฏิပဒံတရားကိုဆိုအားရှိတဲ့လောက်လုပ်ကြည့်နေတာဘုရားပြောတာဟုတ်မဟုတ်ဆိုတာပြီးရင်ကိုညံထက်လာတဲ့တနေ့မှာတဖြည်းဖြည်းနဲ့လက်ခံလာနိုင်ပြီဟုတ်လားဟုတ်သူဖြစ်နေတာနော်ကိုဘာမှတချို့ကိစ္စဝန်ဆွတ်လို့ရတာမဟုတ်ဘူးရေနည်းနည်းလေးဘုန်းဘုန်းတို့ နည်းနည်းလေးလှုပ်လို့ရတာအပေါ်ရလေးလှုပ်လို့ရတယ်ပေါ့ဘုံဘုံတော့အဆုံးစုံလှုပ်လို့ရတယ်လို့ထင်နေကြတာပြီးတော့ဒီလိုနဲ့ပဲဖြစ်သွားတယ်တေးသွားတာပဲလေဟုတ်လားတေးသွားတာပဲမသေးတော့ပုတ်ဣပြီးတော့ဟာတခါလည်းဖြစ်ချင်လို့ဖြစ်သွားတယ်ဘယ်သူလုံးတလဲအဲ့ဒါဒါကြီးကသူ့သူသူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ဖြစ်နေတဲ့အရာကြီးပဲတကယ်လားအဲ့ဒါကိုရှင်းအောင်လုပ်ဖို့ပဲအမြတ်စွာဘုရားအဆုံးအမမှာအဓိကအဲ့ဒီအချက်ကိုရှင်းတာငါမရှိဘူးငါဥစ္စာမရှိဘူးတဘာဝတရားတွေတဘာဝတရားမှာ တောက်လျှောက်ပြောင်းလဲလိုက်နေတဲ့သဘာဝတရားတစ်မျိုးတည်းတစ်ခုတည်းရက်တည်နေတဲ့သဘာဝတရားတောင်မဟုတ်ဒလဆက်ပြောင်းလဲနေတဲ့သဘာဝတရားအခုတစ်မျိုးတော့ကြတစ်မျိုးဖြစ်ခြင်းလို့ကိုဖြစ်နေတဲ့တရားအခုဟာဆိုတော့ဟာမဟုတ်ဒီလိုမျိုးသွားနေတာဟုတ်လားအဲ့ဒါကိုဘုံဘုံတို့မြင်တတ်ဖို့အတွက်မလုပ်ကြရဘူးအဲ့ဒီလိုဖြစ်နေတဲ့သဘာဝတရားတွေကိုဒလဆက်လိုက်ပြီးတော့အမှန်တိုင်းဘယ်လိုက်မှုမရှိပဲနဲ့ဖြစ်နေတဲ့အတိုင်းလိုက်ပြီးတော့သိတယ်တရားအထုတ်တယ်ဆိုအဲ့ဒါဖြစ်နေတဲ့အတိုင်းကိုသိတယ် ကိုသိကျင်လို့ရှောက်သိတာမဟုတ်ဟုတ်လားအဲ့တော့သူဖြစ်နေတဲ့အတိုင်းသိလို့ရှိရင်သူ့တဘာဝတဖြည်းဖြည်းနဲ့ကိုဉဏ်နဲ့မှပုံွယ်နေမှာမဟုတ်ကိုကိုထင်ရှားပြလာလိမ့်မယ်ယရာဝေပတုဝန်တိဓမ္မအတ္တပိနောဇာတော့ဖြစ်မနတ္တမလို့စာသင်တာသိတယ်မဟုတ်လားတကယ်လုံးလာဝိရိယနဲ့ကြိုးစားမယ်တတိသမารီကောင်းလာပြီဆိုရင်သဘာဝတရားတွေကသူ့ရဲ့သဘောလက္ခဏာတွေကိုဖုံးကွယ်ထားလို့မရဘူးကုညံထဲမှာထင်ရှားပြလာလိမ့်မယ်လို့ပြောဟုတ်လားအခုဒီမြတ်စွာဘုရားပြောပြတယ် နော်တေရွက်ချောင်းတွေထင်းချောင်းတွေညက်ချောင်းတွေပဲလို့အဲ့ဒါနဲ့အတူတူပဲလို့မြတ်စွာဘုရားပြောတာနားလည်အောင်လုပ်ဟုတ်လားအဲ့ဒါဆိုရင်ဆုံးတော့ကကိုနာတော်လည်းပဲစိတ်မနှောင်နေတဲ့နေရာမြန်မြန်ခရီးရောက်ရှင်ရဟုတ်လားဘုရားဆိုပြန်ဟောတာရှိတယ်။နော်ဘုန်းတို့သုံးလေးကတော့ဟောပါလေ။မဟာယာဟုလောဝါဒတုတ်တယ်။ဘေးမှာစီးနေတဲ့ရေတွေနဲ့ခန္ဓာကိုယ်ထဲမှာစီးနေတဲ့သွေးရေဓာတ် ရှည်ရှည်အတူတူပဲလို့ပြောဟုတ်လားအခုဘုန်းတို့ထိနေရတဲ့ဒီမာကြောတဲ့နေရာဘုန်းတို့ရဲ့အယူလေးလက်ခပ်လေးတွေခေါင်းလေးတွေထိနေမာမာကြောတယ်ပထဝီဟာပထဝီပဲအတူတူပဲလို့ခေါ်တဘာဝဆိုတာကိုသဘောပေါက်ဖို့အတွက်ဘုန်းကဒေသနာလေးတွေခေါင်းထဲပေါ်တာလေးပြောပြတယ်နော်ဟုတ်လားဘေးမှာတိုက်ခတ်နေတဲ့လေနဲ့ကိုရှူရှိုက်ပြီးတော့အဲဒီမှာလှုပ်ရှားနှုံးကန်နေတဲ့ဒီဝါယောဓာတ်အတူတူပဲလို့ခေါ်တယ် ဟုတ်လားကိုထမင်းချက်တော့တောင်းနေတဲ့မိအပူဓာတ်ဟုတ်လားဒီထဲမှာလည်းပဲအပူဓာတ်ဆိုတာအတိုင်းတာတစ်ခုတည်းရှိနေတယ်ဟုတ်လားအဲ့ဒါမညီမျှဘာဖြစ်မလို့ဒုက္ခဖြစ်မှာနော်အပူဓာတ်ဟာဘာလို့အပူဓာတ်ပဲအတူတူပဲလို့ပေါ့သဘောပေါက်ဖို့လိုတယ်ဟုတ်လားအဲ့ဒါဘုန်းတို့ပြောရင်တာကဘာလို့နော်ရှင်သာရိပုတ္တရာဒီမှာနော်ကိုနာတော်လည်းပဲစိတ်မနာအောင်နေတတ်တဲ့သူနေနိုင်တဲ့သူဆိုတာဘယ်လိုလူလဲဆိုရင်သူဘယ်လိုပြောလို့ယုံနံ ခန္ဓာဘဝရဲ့အပေါ်မှာငါဆိုသောအမြင်မှာငါဥစ္စာဆိုသောအမြင်မှာမရှိဘဲနဲ့နေနိုင်တဲ့လူမှာကိုနာတော်လည်းပဲစိတ်မနာတဲ့လူဟုတ်လားဒါကြောင့်ယောဂဝေဒနာဘုံတို့ဖြည့်စည်းလာလို့ဆိုရင်အဲ့ဒီအမြင်ကိုဘုံတို့ကြည်ကြည်လင်လင်ပြက်ပြက်သားသားမြင်တတ်ယောဂဝေဒနာမဖြည့်စည်းရင်မဖြည့်သီးခင်တည်းကစပြီးတော့ဘုံတို့ကဘာလုပ်တာမလို့လေ့ကျင့်မှုနဲ့ကြိုတင်တိဆောက်ထားရတယ်ဖြစ်လာမှကြိုးစားဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးဟုတ်လားဖြစ်လာမှကြိုးစားဖို့ဆိုတာမလွယ်ဘူး မလွယ်ဘူးလို့လည်းပဲမြတ်စွာဘုရားထင်ထင်ရှားရှားဟောတာဒါကမနာသေးတဲ့ပုဂ္ဂိုလ်တွေစဉ်းစားဖို့ဘုံပြောပြတာမနာသေးတဲ့ပုဂ္ဂိုလ်တွေစောစောကကိုနာတော့လည်းပဲစိတ်မနာဘူးလို့နေရမလို့ဖြစ်ပေါ်နေတဲ့သဘာဝတရားကိုအမှန်တိုင်းလိုက်သိပြီးတော့ဒါဟာတကယ်ကိုပဲသဘာဝတရားတက်တက်ပဲငါမဟုတ်တော့ငါဥစ္စာမဟုတ်တော့အရာမျှပဲလို့အမြင်မှန်ရအောင်ဘုံလို့စူးစမ်းရင်မြင်ရင်မြင်တဲ့လောက်စိတ်နာမှုတတ်တာဟုတ်လားဘုရားမနာအောင်လို့လုပ်လို့မရဘူး နာသမကနာမည်ပြီးရင်မဖြစ်သွားမလို့ပြီးအောင်မှာပဲဟုတ်လားဒါသူ့လမ်းစဉ်သူသွားနေတာဒုစရသဘာဝတရားကြီးပဲနော်ဒါကခဏတော့ကနာနေတဲ့ပုံကိုယ်ကြီးစဉ်းစားဖို့ပေါ့မနာသေးတဲ့ပုံကိုယ်တွေနာကြမဲ့ပုံကိုယ်တွေမကြခင်မှာပဲနာကြတော့မဲ့တယ်ဟုတ်လားအဲ့လိုပြောရင်အတိတ်မရှိနမိတ်မရှိလို့ကျွန်တော်ပြောရအောင်လားမသိဘူးနော်ကိုကိုကိုဘာဖြစ်မယ်ဆိုတာကိုကြိုးသိရင်ကောင်းတာပေါ့ဘာလို့ဘေးနောက်ချင်းဘေးဒင်းတွေဘာလို့ဘာလို့သွားကြည့်မလဲဟုတ်လားကြိုးသိချင်ညနော် ဒီကိစ္စကကျိုးသိတဲ့ကျိုးသိထားတဲ့ကိစ္စဆိုလေဒါကြတော့လူတွေကဘယ်လိုဖြစ်နေလဲမဲစိတ်ထဲမှာမသိခြင်းအဆောင်ထားတာတော့လည်းမဟုတ်ဘူးဘလို့လို့သူ့ကိုမတွေးတာများပါနဲ့ဒီလိုမျိုးသွားတာအဲ့လိုနာမဲ့ပုံကိုယ်တွေအတွက်စဉ်းစားဖို့စဉ်းကျင်ဖို့ကဘလို့စဉ်းစားစဉ်းကျင်တဲ့တော့ခုနဘုံဘုံပြောတာလည်းမပါသွားဘူးဒီလိုနာခြင်းတရားနဲ့တွေ့လာရင်စိတ်မနာအောင်နေတတ်တဲ့အရေးအသွေးက နာရောမှဘုံဘုံတို့ရခြင်းလှပါကြီးရဲ့အဲ့ဒီအရှိသွေးနဲ့ပြည်စုံလှခြင်းလှပါကြီးရဲ့ဆိုလို့ရမှာမဟုတ်ဟုတ်လားမနာသေးခင်ကဆက်ပြီးတော့ဘုံတို့မလုပ်တာဘူးတော့ကြိုတင်ပြီးတော့အဲ့ဒီအသေးကိုရှာဖို့ထားဖို့လိုတယ်လူတွေကရှာတော့ရှာနေတာပဲလေကိုလိုအပ်ချက်ကိုမြင်ပြီးတော့ကိုအကူတော့ဘာလိုလဲထင်ပြီးဘာလိုလဲထင်တာရှာနေတာပဲဟုတ်လားအဲ့ဆိုဘုရားတတဝါတွေဆိုတာရှာဖွေးသမားတွေလို့ပြောတာတာပဲဟုတ်လားကာမေတနာတဲ့ကာမကိုရှာတယ် ကောင်းကောင်းလေးမြင်ခြင်းနဲ့ကောင်းကောင်းလေးစားခြင်းနဲ့မြင်ရဖို့စားဖို့အတွက်ပါတော့ရှားရဲငါလူရှင်ရဲ့အနေထားမျိုးတော့မနေနိုင်ဘူးဆိုပြီးတော့ရှားကြတယ်ကာမေတနာဟုတ်လားပြီးတော့ဘဝေတနာတဲ့ဘဝကိုရှားတယ်အာအိုးလာပြီးနားလာပြီးတရားရမယ်ဆိုတော့ကာမကိုတိတ်မရှားဘူးတော့ပါတော့နောက်ဘဝကောင်းကောင်းရဖို့ရှားကြပြန်တယ်ဘဝေတနာများသောအားဖြင့်ဥဒုလုပ်ပြီးတော့ရှားကြပြန်နော်ဘဝေတနာနောက်တော့ဗြဟ္မစရိယေတနာမြတ်သောအကျင့်ကိုရှားတာလည်းရှိတယ်ရှားဖို့ရင်းဆိုတာအမျိုးမျိုး င်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားဟောထားရှိတယ်။အနရိယပရိယေတနာအရိယပရိယေတနာရှာဖွေခြင်းကိုနှမျိုးဟောတယ်။အနရိယပရိယေတနာဆိုတာယုံညံ့သောရှာဖွေခြင်းမျိုးအရိယပရိယေတနာဆိုတာမြင့်မြတ်သောရှာဖွေခြင်းမျိုးယုံညံ့သောရှာဖွေခြင်းမျိုးဆိုတာဘယ်လိုလဲ။ဣဒဘိကွေဧကေသောအတ္တနာသရဓမ္မတမနောသရဓမ္မယီဝပရိယေတတိဗျာတိဓမ္မတမနောဗျာတိဓမ္မယီဝပရိယေတတိမရဏဓမ္မတမနောမရဏဓမ္မယီဝပရိယေတတိ တန်ကိလေသဓမ္မောတမနောတန်ကိလေသဓမ္မယေဝပိယတိဟိုအနှစ်ချုပ်လေးပြောတာအိုတယ်ကအိုတဲ့တဲ့သဘောရှိပါလေကနေအိုတယ်ဟောင်းတဲ့တဲ့သဘောတွေကိုရာဘိုပဲထပ်ပြီးတော့ရှာဒါမမြတ်တော့ရှာရှာဖို့ခြင်းနော်ကိုယ်တိုင်ကနာကျင်ကြိုက်ခဲတတ်တဲ့သဘောရှိပါလေကနေနာကျင်ကြိုက်ခဲတတ်တဲ့သဘောရှိတာမျိုးကိုပဲထပ်ပြီးတော့ရှာတယ်ကိုယ်တိုင်ကပျက်စီးတတ်တဲ့သဘောရှိပါလေကနေပျက်စီးတတ်တဲ့သဘောမျိုးကိုပဲထပ်ပြီးတော့ရှာတယ် နော်ကိုယ်တိုင်ကအလွန်မှညင်လွန်းပူလောင်တတ်တဲ့ကိလေသာတရားတွေရှိပါလိမ့်ခင်ဗျပူလောင်ကြောင့်ညင်လွန်းကြောင့်ကိလေသာတရားတို့ပွားကြောင့်တရားတွေကိုပဲထပ်ပြီးတော့ရှာတယ်ဒါမမြတ်သောရှာဖို့ခြင်း၄မျိုးနော်မြတ်သောရှာဖို့ခြင်းကအဲ့ဒါနဲ့ဆန့်ကျင်ပဲဩငါအိုရတဲ့သဘောရှိတယ်အိုရတာကောင်းတာမဟုတ်ဟောရတာကောင်းတာမဟုတ်အိုခြင်းဟောင်းခြင်းကလွတ်မြောက်ရလေးပါချမ်းသာကိုရအောင်ရှာတယ်ဆိုရှာဟုတ်လားအဲ့ဒါလိုပဲနာခြင်းသိခြင်းပူလောင်ပင်ပန်းခြင်းကိလေသာတရားဒီတရားစုတွေငါမှရှိနေတယ် ဟုတ်လားအဲ့ဒါတွေကလွတ်မြောက်ရအဲ့ဒါတွေရဲ့အဖြစ်ကိုမြင်ပြီးတော့အဲ့ဒါတွေကလွတ်မြောက်ရနိဗ္ဗာန်ကိုရှာတာဒါမြတ်သောရှာဖို့ခြင်းပေါ့အဲ့တော့ဘုန်းပြောရင်လားဘုန်းတို့မှာဘဝရဲ့လိုအပ်ချက်တွေဘယ်တော့မြင်တယ်လဲကိုမြင်တယ်လို့ကလေးရှာနေကြတာလူတွေကအများစုကတော့ဘာလို့လဲထင်တာတော့ပိုက်ဆံပေါ့ဟုတ်တယ်မဟုတ်လားပိုက်ဆံလို့ရပိုက်ဆံအရာရာလို့လို့ရဟုတ်ဟုတ်တယ်လို့လားဟုတ်တယ်နော်လောကမှာပိုက်ဆံအရာလည်းပဲအများကြီးလို့လို့ရတယ်ပဲဒါပေမဲ့ ပိုက်ဆံလိုအပ်ချက်ချက်ပိုးပြီးတော့ကြီးမားတဲ့လိုအပ်ချက်ဘုမတို့ဘဝမှာရှိညောင်ကြည့်ပိုက်ဆံလည်းမလိုဘူးမဟုတ်လိုတယ်ဘုမပိုက်ဆံမလိုဘူးလို့ဘယ်တော့မှမပြောဘူးပိုက်ဆံလိုတာပေါ့ဘဝရည်တည်ဖို့အတွက်ဘဝမှာအရှင်ကြည်ဖို့အတွက်ပိုက်ဆံမလိုဘူးဆိုတာမရှိပါဘူးနော်တမအာဇီဝကြားတဲ့နီးနဲ့အရှာပွေတဲ့နာဟုတ်လားပိဿာဇီဝနဲ့နာမရှာပွေတဲ့နာလေနော်ဒါပေမဲ့ပိုက်ဆံရဲ့လိုအပ်ချက်ရှိအဲ့ဒါကဘာလို့ပြောရင်လဲဆိုအတိညာလို့ပြောရင် ဟုတ်လားအကြီးမားဆုံးလိုအပ်ချက်ပဲဘုန်းကြီးရဲ့ဘဝမှာအဲ့ဒါမရှိလို့ရှိရင်ပတ်စံမရှိတာတဲ့အထိနာလိမ့်မယ်တချို့လူတွေကတော့ပြောရတယ်နော်ပတ်စံမရှိရင်သေတာကောင်းတယ်လို့ပြောတဲ့လူတွေရှိဟုတ်လားအေးအတိညာမရှိရင်အဲ့ဒီသေတာတဲ့ကိုဆိုးတဲ့ဒုက္ခမျိုးတွေ့လိမ့်မယ်ဟုတ်လားအတိညာလိုအပ်ချက်ဘယ်လိုအနေအထားမျိုးမှာအတိညာလိုအပ်ချက်ဟာနော်ထင်းထင်းရှားရှားကြီးလိုအပ်လာပြီလို့ဘုန်းဘုန်းတို့သဘောပေါက်ကြမလဲဟုတ်လားအထူးသဖြင့် နာခြင်းတရားသိခြင်းတရားနဲ့တွေ့လာတဲ့အခါမှာအဲ့ဒါကိုရင်ဆိုင်နိုင်စွာရှိတယ်မှန်မှန်ကန်ကန်သိနိုင်မြင်နိုင်လို့ရရှိမဲ့တတခွင့်နော်အသိဉာဏ်မရှိရင်မရှိတော့အဲ့ဒီဒီမှာဘုံတော့ဖြစ်ကြတယ်ဒုက္ခရောက်တယ်အဲ့ဒီဒုက္ခကပတ်စံနဲ့လည်းကုစားလို့မရစီအောင်လည်းကုစားလို့မရအဲ့ဒီဆရာဝန်ကိုယ်တိုင်ကိုကအဲ့ဒီဒုက္ခရှိဟုတ်လားဘယ်သူမှလုပ်ပေးလို့မရဟုတ်လားအဲ့ဒီအသိဉာဏ်ကိုရထားတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီသူ့ရဲ့အသိဉာဏ်ကိုဖွဲ့ပေးလို့မရဘူးသူလည်းပဲအသိဉာဏ်ရကြောင်းနီးလောက်ပဲပေးနိုင် တဘောရဲ့လိုအပ်ချက်အကြီးမားဆုံးလိုအပ်ချက်ဟာတစ်ချိန်မှာတေချာတော့တွေ့ရမယ်အခက်အခဲပေါ့အထူးသဖြင့်နာခြင်းတေခြင်းပေါ့နော်အဲ့ဒီနာခြင်းတေခြင်းနဲ့တွေ့လာတဲ့အခါမှာနော်ဘလို့ရင်ဆိုင်မလဲအဆင်ပြေပြီအဲ့ဒါအသိဉာဏ်ကြီးရင်ကြီးသလောက်ရင်ဆိုင်နိုင်မှာပဲနားလည်မှုရှိရင်ရှိသလောက်တော့အေးအေးဆေးဆေးပဲပေါ့မှာပဲဘုန်းတော်အဲ့ဒီအချိန်မှာခက်နေတယ်အဖြေတစ်ခုမရဘူးနော်ခက်ခဲနေတယ်ဘာဘာတွေးလို့တွေးရမှမသိဘာဘလို့စိတ်ချမ်းသာအောင်ဘလို့စဉ်းစားလို့စဉ်းစားမှမသိဒါဘာဖြစ်နေတာ မသိနေတာပဲလေမသိနေတာဘလို့ထွက်ပေါက်ရှာမှလည်းမသိစိတ်တွေဆင်းရဲနေတယ်ဆင်းရဲတာကိုခါးစီးပြီးတော့ပဲခံနေရတယ်ကိုယ့်ရဲ့စိတ်ပေါ်ပဲနားနေပြီးတော့ထွက်ခွင့်ပေးလိုက်တယ်မလုပ်တတ်ဘာမှအဲ့ဒီအချိန်မှာအကုန်လုံးပိတ်နေတယ်ပေါ့နော်ဘယ်လောက်စိတ်ပြည့်စင်တာကောင်းတော့ဘယ်သူ့ကိုအဲ့ဒီအချိန်မှာဘုံတို့အကူကြီးတောင်းတယ်လို့ဘာမှတောင်းလို့မရဘူးနော်တေအောင်ပေါင်းလဲဟိုကခဏခဏခဏခဏသုံးလေးခါလောက်ကိုယ်စိတ်ထဲမှာငါတို့တေမြန်တေတော့မလား တွေးမိတဲ့အတွေ့အကြုံနော်အဲ့ဒီဥစ္စာအော်ဒါလိုတာပဲအဲ့ဒီအချိန်မှာဒါလိုတာပဲဆိုတဲ့လိုအပ်ချက်ကိုသိရတဲ့အတွက်ကြောင့်အဲ့ဒါကျေးဇူးတင်တယ်တော့ကောင်းတယ်ဒီကိစ္စဟုတ်လားမသေးသေးပဲနဲ့ပြန်ပြီးတော့ကောင်းလာတော့အော်ဒီဟာအရေးကြီးဆုံးလို့ကိုသိလိုက်ရတယ်နော်ဒါမှသေကောင်ပေါင်းလေးလေးလေးတွေလည်းပဲဖြစ်ဖူးသင့်တယ်လို့ဘုန်းကထင်တယ်ဘုန်းဆိုလူတွေကအဲ့လိုတွေ့မှကိုပဲတတိတရားဥပါလိုတယ်ဆိုတာလေးကိုသိတယ်နောက်ရှင် အဆင်ပြေတယ်လို့လို့ထင်ပြီးတော့တကယ်သေလဲသေရောအဆင်မပြေဘဲနဲ့သွားဟုတ်လားအဲ့ဒါဘုမလို့ဘုံရဲ့အကြီးမားဆုံးလိုအပ်ချက်ဟာဘာလဲလို့မေးနော်နာခြင်းသေခြင်းတရားနဲ့တွေ့လာတဲ့အခါမှာရင်ဆိုင်လှိုင်စွမ်းကိုဖြစ်စေမဲ့ဗာလဲအတိညာပညာပေါ့နော်အဲ့ဒီပညာကအဲ့ဒီအချိန်ကြာတော့မှဘုံတို့ကပ်ပြီးတော့ရှာမဟေ့ဆိုလို့မရဘူးဒါကြောင့်မမြတ်သောရှာဖွေခြင်းမြတ်သောရှာဖွေခြင်းမရှာဖွေခြင်းအမျိုးမျိုးရှိတယ်ဆိုတာမျိုးတွေကိုနားလည်ပြီးတော့ ငါဘဝရဲ့လိုအပ်ချက်ကဘာအဲ့ဒီဥစ္စာငါမှာရှိပြီလားမရှိသေးရင်ဘလို့ရှာရမလဲဒါတွေကိုဘုန်းဘုန်းတို့မလုပ်တာဘူးနော်အများကြီးစဉ်းစားရအဲ့တော့မြတ်စွာဘုရားလာပြီဆိုတော့မှဒီသူတော်ကောင်းတရားကိုကျင့်ပြီးတော့အတိညာကိုရှာခြင်းလို့ရှာမှာမဟုတ်ဘူးရမှာမဟုတ်ဘူးလို့တော့မပြောဘူးမလွယ်ဘူးလို့မြတ်စွာဘုရားပြောတယ်စကားအတိအကျအဲ့ဒါဘုန်းတို့ဘယ်မှာတွေ့လို့ဆိုတော့အင်္ဂုတ္တပါဠိတော်ပစ္စကနိပတ်ထဲမှာမြတ်စွာဘုရားအနာဂတဘုရားတုတ်တန်ဆိုတော့တုတ်တန်သုံးခုပတ်တတ်နေတာရှိအဲ့ဒီထဲမှာပြောတော့ ယာရိဒေနာကောပနာဗျာရိနာဝိပုဒေနာနတုကရံဗုဒ္ဓနာသာသနာမနတိကတောလူတရားနာခြင်းတရားနှိမ့်ဆက်နာခြင်းတရားသူ့ဘဝလွှမ်းမိုးလာဟိုဘက်လည်းမလိမ့်နိုင်ဒီဘက်လည်းမလိမ့်နိုင်ကိုကိုကိုဘာမှကိုမလုံနိုင်တော့နာခြင်းတရားတစ်ခုလုံးကကိုကိုဘာလုပ်တာလွှမ်းမိုးဖြစ်စည်းနေပြီကိုဘေးကပြုစုမဲ့လူရှိမှပဲအဆင်ပြေတော့မယ်အဆင်အဲ့ဒါလည်းပြေတာမဟုတ်ဘူးနော်နည်းနည်းကလေး လုံးဝရေးဆိုးနေတဲ့အနေအထားတွေကနည်းနည်းလေးလွတ်တော့ပြီးတော့တော့ပဲပြန်ပြီးတော့မပြေသွားတာပဲအဲ့ဒီလိုမျိုးနဲ့ဘုန်းဘုန်းတို့လည်းခံစားမှုတာပဲလေဟုတ်လားအဲ့လိုဗျာဒိတရားအကြီးအကျယ်နှောင်းမိုးလာတဲ့အချိန်မှာတဲ့ဗျာဒိဒေနာကောပနာဗျာဒိနာဘိဗုဒေနာနာခြင်းကသူ့ကိုဖိထားပြီပေါ့နော်မလှုပ်နိုင်ဘူးအဲ့လိုဖိထားတဲ့အချိန်မှာနတုကရံဗုဒ္ဓနာသာသနာမနတိကံတော့မြတ်စွာဘုရားတည်တော်မူတဲ့မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာကျင့်သုံးဖို့ဆိုတာနတုကရံမလွယ်ဘူးတဲ့ခက်တယ်လို့ပြောတာနော်နာမ တရားအတိရကျင်လာပါကြီးရဲ့ဆိုရှာမှရှင်လွယ်ဦးမလားလွယ်ဦးနော်မာတော့တော့သိမလုတ်ချင်းမလုတ်တတ်မနာမဆိုတော့လမ်းကိုပိတ်နေမလို့ထင်အများစုပါဟုတ်လားဒါကြောင့်မနာသေးခင်ကစပြီးနာမဲ့တူမလုတ်တာဘူးလို့စဉ်းစားဖို့နောက်ထပ်အားရှိဖို့တစ်ချက်ဒါကအမှန်တရားကိုပြောပြီးတော့မြတ်စွာဘုရားတိုက်တွန်းတာနော်ဟေ့နားလာမလို့ရင်မလွယ်ဘူးဒါကတမျိုးပြောတာလုတ်ဖြစ်ဖို့ပြောနေတာပဲဒါလည်းဟုတ်လားနောက်ထပ်ပါပြောလို့ဆို တရားဟာတကယ်လို့သိထားမယ်အသိဉာဏ်သာရှိနေမယ်ဆိုလို့ရှိရင်နားတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ကချမ်းချမ်းသာသာနေလို့ရတယ်ဒါကအကျိုးကိုပြပြီးတော့ဒါကလည်းမလုပ်ခိုင်းဘူးလုပ်ခိုင်းတာပဲသောသောကနာမလုပ်ရင်မလွယ်ဘူးဆိုတာလည်းမနာခင်ကလုပ်လို့ပြောတာနားတဲ့ခါမှာတရားရှိရင်ချမ်းသာတယ်ဆိုတာလည်းမနာခင်ကလုပ်တာလို့ပြောတာဟုတ်တယ်မဟုတ်လားအဲ့ဒါနားတဲ့ခါမှာတရားရှိရင်ချမ်းသာတယ်ဆိုတော့မြတ်စွာဘုရားကလို့ပြောတော့ယေနာဟဓမေနသမန္တာကတော့ဗျာတိဒေနာတိဖာတဝိရိတံနော်ယေနာဟဓမေနသမန္တာက ယောက်ကတရားကိုသိတယ်သိဉာဏ်ပြည့်စုံအဲ့လိုပြည့်စုံပြီဟေ့ဆိုရင်ဗျာဒီတောပိဖာတဝေဒတာနာနေပါလျက်ကက်နဲ့ချမ်းချမ်းသာသာသူနေရလိမ့်မယ်ဒီစကားအများကြီးစဉ်းစားတယ်ကောင်းနော်နာရင်နဲ့တော့ဘာလို့မလို့ချမ်းသာလိမ့်မယ်လို့ပြောတာနာနေတော့မှချမ်းသာစေနေတာတရားပဲရှိတာနော်ဟုတ်လားဒါစဉ်းစားမကျန်တာတွေအဲ့ဒီချိန်မှာဘာမှအဖြေမဟုတ်ဘူးမနာခင်ဘုန်းတို့လိုအပ်ချက်တွေကို အပိုက်ဆန်ကအများကြီးဖြည့်ဆည်းပေးပါတယ်ဟုတ်ပါတယ်သို့တော့တကယ်နားလာပြီးဘာတက်နိုင်လဲဘာမှမတက်နိုင်လို့လို့မရပါဘူးเนาะအဲ့တော့ဘုန်းတို့ဟာဘေးရာကတကယ်အဖြစ်အစစ်ဆိုတာကိုပြဿနာမဖြစ်ခင်တည်းကစပြီးမလုပ်ထားဘူးလို့နားလေထားဖို့လို့လေရှာဖွေထားဖို့လို့ဟုတ်လားဒါကနာပဲပုံကိုယ်တွေအတွက်ဘုန်းတို့ပြောတာပေါ့เนาะအဲ့တော့ဒီစကားလေးနှစ်ခုကိုပြန်ပြီးတော့နှလုံးသွင်းကြည့်เนาะနာလာတဲ့အချိန်မှာအတိညာကိုရှာဖွေဖို့ဆိုတာမလွယ်ဘူး ချမ်းချမ်းသာသာနေတတ်ဖို့လည်းမလွယ်တော့ဘူးဟုတ်လားအေးမနာခင်လည်းကဆက်မလုပ်တာမဟုတ်ဘူးနော်ကြိုးစားဖို့လုပ်တယ်ဟုတ်လားနာလာတဲ့အချိန်မှာချမ်းချမ်းသာသာလေးဖြစ်ချင်တယ်ဆိုလို့ရှိရင်မလုပ်ဘူးတရားရှိအောင်လုပ်တာယေနာဓမေနသမ္မနာကတောနော်ဗျာဒီတော့ပြပါတော့ဝိရိတာနော်ကို့မှာတရားရှိတယ်ဆိုရင်နာနေတဲ့အချိန်မှာချမ်းချမ်းသာသာနေနိုင်လိမ့်မယ်ဒီသဘောလေးကိုပြောပြဟုတ်လားအကြောင်းဘုန်းတို့ဒါနာနေတဲ့ပုံကိုယ်တွေနာမဲ့ပုံကိုယ်တွေ နှစ်ချုပ်ကလေးကိုဘုံပြောတာနော်နာနေတဲ့ပုဂ္ဂိုလ်အတွက်ကဘာပြောတော့ကိုနာတော့လည်းပဲစိတ်မနာအောင်နေရတယ်နကုလပိတတုတ်တံအရာပြောတယ်နော်အဲ့ဒါရှင်သာတိဗုဒ္ဓရာကကိုနာတော့လည်းပဲစိတ်မနာအောင်ဘလို့နေရမလဲဆိုရင်နေနည်းမပေးဘူးလားပြင်နော်ခန္ဓာရဲ့ပေါ်ဘဝရဲ့ပေါ်အတွေ့အကြုံတွေရဲ့ပေါ်ဖြစ်ချင်းတရားတွေရဲ့အပေါ်ဘဝရဲ့အပေါ်မှာဒါဟာငါပဲငါဥစ္စာပဲဆိုရင်နော်အဲ့ဒီအမြင်မှားကြီးတောင်းကျမ်းပြီးတော့နေမယ်ဆိုရင်တော့ကိုယ်လည်းနားတယ်စိတ်လည်းနားတယ် နော်ဒါဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝတရားတက်တက်ပဲဆိုတဲ့အမြင်နဲ့နေမယ်ဆိုရင်တော့ကိုနာတော်လည်းပဲစိတ်မနာအဲ့ဒီအမြင်အားကောင်းအောင်ဘုံဘုံတို့ဥမာလေးတွေမြတ်စွာဘုရားပေးတာကိုတစင်ပြန်ပြောတာမှတ်မိတယ်မဟုတ်လားဒါဟာသင်တို့ဥစ္စာမဟုတ်ဘူးသင်တို့ဥစ္စာမဟုတ်တဲ့အရာရဲ့ပုံမှာသင်တို့ဆွတ်လွတ်နိုင်မယ်ဆိုရင်သင်တို့ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်ဟောဟုတ်လားတကုဥစ္စာမဟုတ်တာပါတော့ဒီဘဝခန္ဓာကြီးကိုကုဥစ္စာမဟုတ်ဘူးလို့ပြောတာနော် ဘာနဲ့ဥမာပေးတော့နော်မြဲ6သေးတိရွယ်6သေးတိခက်6သေးလည်းဥမာပေးတာမြတ်စွာဘုရားဒါမြတ်စွာဘုရားဒါအနှစ်သာရရှိတယ်နော်ဒေသနာတွေဥစ္စာတွေဘုံတော့မလုပ်တာဘူးမှတ်သားထားရမယ်နော်ဓမ္မဂတိကဆိုတာဘာလို့ပြောတာလဲဒီဘဝမှာလွတ်မြောက်ဖို့အတွက်နော်ညီငွေဖို့ဆွလို့နိုင်ဖို့ဟောပြတဲ့သူကိုဓမ္မဂတိကခေါ်တာနော်တရားကျင့်တဲ့လူဆိုတာဘယ်လိုလိုပြောတာလဲဘဝရဲ့ပုံမှာညီငွေအောင်ဆွတ်မှတ်မှုကင်းအောင်ဘဝလွတ်မြောက်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ဟာလုပ်နေတဲ့ပုဂ္ဂိုလ်ဟာတရားကျင့်တဲ့ပုဂ္ဂိုလ် အဘွားရဲ့ပုံမှာဆွဲမှုမှုကင်းသွားပြီဆိုရင်ဒါတရားကျင့်ပြီးပုဂ္ဂိုလ်ဒီလိုမျိုးနားလည်ထားကြရမယ်ဒါတွေဘုံပြောခဲ့တယ်ဟုတ်လားအဲ့တော့ဘုံတို့ကနော်ကိုယ်သာနာတော့လဲစိတ်မနာအောင်နေဖို့ဆိုရင်ဘာနည်းကိုအသုံးပြုရမှာလဲဒီကသတိပဋ္ဌာန်နည်းနော်ဒီဥစ္စာတွေကနော်သဘောတရားအရာတိလို့မြင်လို့တိတဲ့မြင်တဲ့ပုံကိုယ်တွေကပြောသွားတဲ့စကားကိုတိသေးတာမဟုတ်ဘူးနော်ထတာဒါလည်းပဲနားလည်ရမယ်ဟုတ်လားငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတဲ့အမြင်ကတိလို့မြင်လို့တိတဲ့မြင်တဲ့လူတွေကဘာလို့ပြောလဲပြောသွားတာ အဲ့ဒါဘုန်းဘုန်းတို့ကယုံကြည်မှုတော့ရှိနေပြီအထိုက်လျောက်လည်းပဲနော်ယုံနိုင်ရဲ့ပုံမှာသတိထားပြီးတော့ပေါ့ဒါဟုတ်မှာပဲဆိုတဲ့နားလည်မှုလည်းအထိုက်လျောက်ရှိအောင်ရှိလိမ့်မယ်ဟုတ်လားမဉဏ်ပုံဉဏ်ရမယ်ဆိုရင်တော့အတိအကျမဖြစ်သွားဘူးရှင်းရှင်းလင်းလင်းနားလည်သွားမယ်ပေါ့ဟုတ်လားအဲ့ဒီလိုမျိုးနားလည်ဖို့ကိုယ်ပိုင်ဉာဏ်နဲ့နားလည်ဖို့တစ်ခုရဖို့အတွက်နားလည်တာကိုဉာဏ်လို့ပြောတာမဟုတ်လားအဲ့လိုကိုယ်ပိုင်နားလည်မှုတစ်ခုရဖို့အတွက်ဘုန်းဘုန်းတို့ဘယ်နည်းပညာကိုအသုံးပြုပြီးတော့အဲ့ဒီနားလည်မှုကိုယူမှာလဲတတိပဋ္ဌာန်နည်းပညာကိုအသုံးပြုယူမှာဘယ်သူပြောတာဘုံမှ နားထောင်တာမဟုတ်ဘူးနော်ကိုယ်ခန္ဓာရတဘာဝပြောတာကိုနားထောင်ကြည့်ဟုတ်လားအဲ့ဒါတော့ကိုနားထောင်နေလို့ကိုကြားရင်လို့ကြားတာမျိုးမဟုတ်ဘူး तू ပြောတဲ့အတိုင်းကြားအောင်လုပ်တာဒါမှမဟုတ်ဘယ်လိုက်မှုကင်းကင်းနဲ့ကြည့်ုံပဲကြည့်နေဆိုတာအဲ့ဒါကိုပြောတာဟုတ်လားဝင်လေထွက်လေကြည့်နေသိနေဟုတ်လားဒါပါပဲညာပဲရှောက်ပြီးတော့အတွေးတွေနဲ့ရှောက်ပုံမပုံနဲ့ဟုတ်လားသူ့သဘောကိုကြည့်ပါများသိပါများလို့ရှင်အမှန်တိုင်းထင်ရှားလာလိမ့်မယ်နော် ကိုယ့်ရဲ့တတိအားကောင်းသလားတည်ငြိမ်မှုရှိမယ်တည်ငြိမ်မှုအားကောင်းသလားအမှန်မြင်မှုတခါတည်းလိုက်လာရင်ဟုတ်လားအဲ့တော့ကိုကဘာလုပ်ရမလို့တတိထားတဲ့ကိစ္စစူးစမ်းရဒါနာနေစေပုံကိုယ်တွေအတွက်လက်တွေ့လုပ်ရမယ်လုပ်ငန်းစဉ်နော်ဘာဖြစ်နေစလဲသူကတော့တဘာဝတိုင်းဖြစ်နေပြီကိုကတော့စိတ်မစားဘာလုပ်မလို့စူးစမ်းရမယ်ဟုတ်လားအင်းဒါကနာနေတဲ့ပုံကိုယ်နာကြတော့မဲ့ပုံကိုယ်တွေအတွက်ကျွန်တော်ဘယ်လိုပြောတော့อืมနာလာမှအတိညာတတ္တရာရှာလို့ရတော့ ရမှာမဟုတ်ဘူးမရဘူးလို့တော့ပိတ်ပြီးတော့မြတ်စွာဘုရားမပြောဘူးဘယ်လိုပြောတာလဲနတုကရံမလွယ်ဘူးလို့ပြောမလွယ်ဘူးဆိုတာကခက်တယ်ပေါ့ဟုတ်လားအဲမလွယ်ဘူးဆိုတဲ့စကားလုံးနဲ့လည်းပဲမြတ်စွာဘုရားလွယ်တော့လောက်တာပြောတာနာမလုပ်ရင်မလွယ်ဘူးဆိုတော့မနာခင်ကတော့လွယ်သေးတယ်လို့အတိတ်ပဲကတက်ရောက်နေရနော်အဲပြီးတော့ဗာပြောသေးတယ်နာလာတဲ့အချိန်မှာအကယ်၍တရားရှိမယ်တရားသိမယ်ဆိုရင်တော့သူချမ်းချမ်းသာသာ နေနိုင်လိမ့်မယ်။ဒါဘုန်းတို့ရဲ့စိတ်ကိုဒီစကလုံးနှလုံးနဲ့အားပေးရတယ်နော်။อืมငါနာလာမှလို့ရင်မလွယ်ဘူး။ဟုတ်လား။ပြရပါလေ။နာလာတဲ့အချိန်တရားရှိမှချမ်းသာမှာ။တရားမရှိရင်မဖြစ်မှာလို့အဲ့ဒီအချိန်မှာပိုလို့ဆင်းရဲလိမ့်မယ်နော်။နာလို့ဆင်းရဲတာအထက်နာခြင်းကိုနားမလည်နိုင်လို့လက်မခံနိုင်လို့ဆင်းရဲတာကြီးကအပုံကြီးနှိမ့်ဆက်လိမ့်မယ်လို့ဘုန်းဘွားတော့အဲ့လိုမြင်နေတယ်။ဟုတ်ရဲ့လား။ဒါကြောင့်မလို့နော်နားနေတဲ့လူတွေနာမဲ့လူတွေပြောရရင်ပါ တော့စဉ်းစားနေရပေါ့ဟုတ်လားနားတဲ့လူတွေပြီးရင်မနာတဲ့လူတွေလည်းမလုပ်မှနာအောင်မလွတ်ပါဟုတ်လားဒါကြောင့်မလို့အားလုံးအတွက်လို့ပြောလိုက်ရင်လည်းဖြစ်သွားတော့ချုပ်သွားချုပ်မိသွားနော်ဒါကြောင့်တရားကောင်းစဉ်တက်ခြင်းအားလုံးအတွက်စဉ်းစားနေရလို့အဲ့လိုလေးတက်တယ်ဟုတ်လားအဓိကတော့အားလုံးအတွက်ဆိုတာဘယ်သူတွေကိုပြောတာလဲနာနေတဲ့လူတွေရဲ့နာမဲ့လူတွေဟုတ်လားကိုကဘယ်ထဲပါလောလောဆယ်တော့အိတ်မနာသေးဘူးဆိုတော့နာမဲ့လူတွေနော် ဟုတ်ပြီနော်အဲ့လိုရေဘုံတို့တဏှာကြီးတောင်နည်းနည်းကျော်သွားတယ်နော်အလုံးတွေစဉ်းစားလျက်တရားစကားလေးဒါဘုံတို့ပြောရင်လည်းပြောလျက်ကျင့်တတ်ပါလေအလုံးလည်းပဲမမှန်ကန်ကန်သိမြင်နားလည်တဲ့ပညာကုသိုလ်တွေဖြစ်ထွန်းကြလိမ့်မယ်လို့မျှော်လင့်ပါတယ်ဟုတ်လားကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတိကြောင့်ဘုရားတပည့်တော်တို့ဒီမညံဘုညံမျက်နှာပေါ်လင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုရကုန်ရာတည်း ကဲအလုံးရှိရချက်ညံ့ဝေကြရအောင်နော်မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုစုစုအာယုံပြုပြီးဒီကုသိုလ်ကောင်းမှုစုစုကြောင့်ဒုက္ခကတိငြိမ်းရာနိဗ္ဗာန်တရားမြတ်ကိုမညံပူညံဖြင့်မြတ်မောပြုနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဆုတောင်းရမယ်အလုံးသောတတ္တဝါဒနာကုသိုလ်ကောင်းမှုရဲ့အဖို့ပါက အငြိမ်းမြရပြီးချမ်းသာကြပါစေလို့စေနာမေတ္တာရှိထားတရားဓမ္မများပြပေးကြအလုံးငြိမ်းချမ်းလိုက်ဆိုရအရှင်ဘုရားယတိတော်တို့သည်ရှင်လေးယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဉ္ဇဉ်ပညာ နိဗ္ဗာန်ကိုယတ်နိဗ္ဗာန်ကိုယမောပြုရန်ယမောပြုရန်အာကောင်းသောအာကောင်းသောထောက်အပ္ပအထောက်အပ္ပဖြစ်ပါစေတည်းဖြစ်ပါ